ခဲ့တဲ့ရဲ့အနေနဲ့ကဒီဘုရားနိကေရဆန္ဒသုတ်တန်ထုတ်ပြီးတော့သာဂရောဓမောဟကိလေသာတွေကိုဆန္ဒဆန္ဒပေကြောင်းအကျင့်တကာကောင်းနေတဲ့အပယ်နိုင်လို့ရှိရင်အစစ်အစစ်အစစ်ပေါ့လေ ဒီအကျိုးစီးပွားဒီဘဝအကျိုးစီးပွားဒီနည်းဒီဘဝအကျိုးစီးပွားအများလုံးအကျိုးစီးပွားပါနားမလည်ပုံလို့ကျမတစ်ဆင့်ဆက်ပြီးတော့သူ့တော်ဘာအရှင်ဆုံးကြီးပေါ့သူ့တော်ဘာအရှင်ဆုံးကြီးအဆင့်ရောက်သွားပြီဆိုလို့ရှိရင် ဒီအကျိုးစီးပွားလည်းနားမလဲတော့ဟုတ်တယ်မှဆိုနားမလို့ဒီဘဝအကျိုးစီးပွားလည်းဟုတ်တယ်မှဆိုနားမလဲတော့မိသူတစ်ပါးနှမျိုးလုံးအကျိုးစီးပွားလည်းပဲဟုတ်တယ်မှဆိုနားမလဲတော့အဲ့ဒီလိုဆိုလို့ရှိရင်အကန့်ဖြစ်ပြီးတော့အကန့်ဆိုတာကသူကညံမဲ့တဲ့သဘောပါပဲ။ နမိတ်တဲ့သဘောဆိုတော့ဒီလိုရံကနေရင်ကောင်းတာပြင်ကောင်းရရတဲ့ဆိုးတာပြင်ဆိုးရတဲ့ဆိုးတဲ့သမထကသမတိရှိတာမှမရှိတော့ဘူးဆင်လာကကောင်းရင်စာဆိုးရင်ခါရမှာပဲဆိုတော့ဒီလိုအတိလေးမှုံမောင်းဝါလေး မလိုလဲလိုလဲပြီးရှိနေတာလေအဲ့ဒါလည်းကြောင်းတော့တာရှိမှာမဟုတ်တော့ဒီကမ္မတက္ကသမတိကြီးအစပြိုလဲသွားပြည့်စည်သွားပြီပေါ့ဘုဒ္ဓကရသမတိကြီးအခြေခံပြီးတော့ကံလမ်းရောက်ပေါ့သလကုသိုလ်လေးဒီလကုသိုလ်လေးပေါ့ ခြားခြားလူအပ်ပြီးကုသိုလ်လေးတွေပေါ့ဒီဘယ်လိုလဲလူလဲအာမကောင်းတဲ့ကုသိုလ်လေးဆိုဖြစ်တတ်ပါတယ်အဲဒီလောက်အတိအရလည်းပဲဒီစိတ်ဓမ္မကြီးစစ်စစ်ဖြစ်သွားပြီဆိုလို့ရှိရင်တော့အဲဒီအတိတော့တောင်းမှမရှိတော့ဘူးအဲ့ဒီအကြည့်မရှိတာအဲ့ဒီညာမျက်စိမရှိတာကမ်းတယ်လို့ခေါ်ပါတယ်ကွာ ဝိသကသမာဓိရှိအတ္တအတ္တရလောဆိုတာပေါ့။ခံတော့ကောင်းအောင်ကြည့်တတ်တယ်ဆိုတာ။ဒီညာမျက်စိကိုလည်းပဲမမြင်အောင်ကြည့်တတ်တယ်။ညာမျက်စိကိုလည်းမမြင်အောင်ကြည့်တတ်တယ်ဆိုတာကအစဉ်တိုင်းဒီအကျိုးစီးပွားကြီးဖြစ်သွားတာမိမိတို့ကကျိုးစီးပွားဖြစ်ရတာမျိုးပြီးတော့ဒီကနေ့တောက်လျှောက်သွားလိုက်တာပေါ့။ ဘောဓိကသမတိကြီးအပညာလည်းမရှိတော့ဘူး။ဘောဓိကသမတိကြီးအခြေခံလို့ကံလာကြောင့်လိုက်လို့ရှိရင်ဒါကသီလဆိုတာလည်းပဲဒါလည်းရှိမှာမဟုတ်တော့ဘူး။တရားမှတစ်ချက်ဆက်ပြီးတော့ကံလာရောက်ဖို့အခုလေသံတရားအားထုတ်လို့ရှိရင်လည်းသမာဓိကြီးသမထကြီးရှိပြီးတော့ပေါ့လေ။ သောကိစ္စနေရနိုင်သေးတယ်ဆိုဒီအတိလည်းမရှိတော့အဲဒီမှာတစ်ဆင့်ဆက်ပြီးတော့ကုလဝိပဿနာပညာပေါ့လေစိတ်ဘာဝနာတရားကြီးအထောက်လို့ရှိရင်စိတ်စဉ်ကြမှုကအစစိတ်နာပိုင်စားရစီခြင်းအရှင်ရဲ့အကြောင်းကျိုးသက်ပုံလေးစီခြင်း ဆောင်းကျိုးတဲ့ယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ကွယ်ကျောက်သွားပုံရဲပုံကြည့်ခြင်းပေါ်လို့ကြောင်းလည်းဆင်းရဲပုံကြည့်ခြင်းကိုယ်လိုတိုင်းဘာဆိုတဲ့ဒီသဘောတိုင်းသမလမ်းကြောင်းတိုင်းပေါ်လို့ဒီမှာယာတိဝုဒ္ဓအမျိုးမျိုးကိုယ်ကအေးလိုက်ဆူဆွလိုက်ဆောက်တွေ့လိုက်လေရင်နဲ့နေဆက်နဲ့စသည်ပေါ်လို့ရှိနေတယ်သဘောတိုင်းဒီဖြစ်ပုံနဲ့ဒါလည်းကြည့် ုတ်တဲ့ယုံနာတရားတွေပေါ်မှာအမြဲပုံရှင်းပုံသူတော်တိုင်းဖြစ်ပုံခေါ်တဲ့ရှင်းရဆုံးသက္ကရာသုံးပါးလည်းမသိဘူး။ဒါအတိညာမဲ့အောင်ဉာဏ်ဉာဏ်ကောင်းအောင်ပေါ့လေ။ဉာဏ်စိတ်ကိုခွဲအောင်လုံးဝတခါနဲ့ဘာမှမမြင်အောင်ပေါ့လေလုတ်လိုက်တာပဲ။ဝိသနာတမတိရှိအဲမရှိဘူးဆိုလို့ရှိရင် လက္ခဏာတဘာတိရှိပြည့်စုံပါမှဒီဝဒနာဉာဏ်ကြီးအစဉ်စဉ်အစဉ်စဉ်ဖြစ်ပြီးတော့ဤသို့ပြည့်စုံသွားမှသောဘုဒ္ဓရာပညာစွာရှိရုံပဲမညာဘုံညာမပညာဘုံပညာဘောဒါရှိရုံစိတ်ကလည်းမပေါ်တော့ဘူးပေါ့လောကီပညာစိတ်သုံးသွားပြီဆိုရင်လောကီပညာကမ္မတက္ကသမတိရှိကမ္မတက္ကပညာပေါ့သာနာပညာဥပဒနာပညာ ဒါတွေဖြစ်မဖြစ်ပါဘူးကွယ်သွားပြီဆိုလို့ရှိရင်သောတာပညာဘယ်ရရမလဲအဲဒါလည်းကွယ်သွားပြီပေါ့အဲသောတာပညာရပါမှဒီရောဒဆိုတာစိုက်တာပဲကိုသုဏ္ဏတရားကိုချုပ်ရင်းတာပေါ့သုဏ္ဏတရားကြီးဒီကြောင့်လို့ဖြစ်နေရနေပြီးတော့သုဏ္ဏတရားတွေပေါ့ဒီဖြစ်ခဲ့တဲ့အပုဒ္ဒါဆိုတာ ဒီဒီကြောင့်ရတော့ရှိရတည်ရတော့အဲဒီနိဗ္ဗာန်လည်းမတွေ့ဘူးပေါ့နိဗ္ဗာန်မတွေ့ဘူးဆိုလို့ရှိရင်အနည်းဆုံးနိဗ္ဗာန်ကိုတတ္တပတိမညာလည်းမတွေ့ဘူးဆိုလို့ရှိရင်အပေလေးပါးကလည်းမလွတ်သေးဘူးဆိုတော့ပေလေးပါးမလွတ်သေးဘူးဆိုလို့ရှိရင်လူနောက်အစရှိတဲ့တဏှာလည်းပဲဒါလည်းမလွတ်သေးဘူးအပေလေးပါးကိုချနိုင်တယ်တဏှာမှလည်းချနိုင်တယ် ဒီနည်းနဲ့ပဲတန်လျာဝင်ဆင်းကိုဆင်းရဲတယ်ပေါ့လေခန့်နေရအောင်ပါပေါ့ဟွန်းအဲ့ဒါဟာကိုယ့်ရဲ့အကျိုးစီးပွားတွေဆုံးရှုံးသွားကုန်လို့ပေါ့လေတော့ဒါတော်ကြောက်ပါတော့မှာဒီတော့ရာဂကိုပယ်နိုင်ပြီဆိုလို့ရှိရင်တော့ခဏဘလို့တဲ့ဟာရောလို့ဒီဒီအားလဲအားလဲပြီးတော့ပေါ့လေတော့ဆိုအာဘလို့တဲ့ဟာရောပေါ့ ထုတ်ပြန်ပြီးတော့လွတ်တဲ့ဟာတွေကောင်းလို့ဖြစ်လာမှာပါပဲဒီတော့ဒါကဖြစ်တာကတော့ဘာမှသမထင်ကြတာတွေဖြစ်နေတာတော့ဘာမှကိုယ်လုပ်ဖို့မလိုဘူးလမ်းရှာဖို့မလိုကိုယ်တည်းဖြစ်နေတာညာကပယ်ခိုင်းတဲ့နီလန်းသာရှာတော့သက်ဆောင်ရအပြည့်ဟောတော့ညာကပယ်ခိုင်းတဲ့နီလန်းတော့ညာကရှိရလို့ရှိရင်ခုနက အဆိုးအယုတ်တွေပေါ့လေအစဉ်စဉ်ဖြစ်လာပြီမလို့ဒါကကိုပယ်နိုင်လို့ရှိရင်တော့အဲဒီအဆိုးယုတ်တွေအစဉ်စဉ်ချုပ်ငြိပြီးတော့ဒီနေ့ကတော့အကျိုးစီးပွားတွေကိုဟုတ်တယ်မှဆိုတော့နားလည်လာတော့သမတိပွင့်ပုံလေးတွေပေါ့လေရှင်အနန္ဒာကသန္ဓပြပိုက်ကိုပေါ့လေရှင်းလင်းသင်ကြပါတယ်ဒီပုံပဲကြီးလာကဒီပယ်တယ်ဆိုတဲ့အချက်တော့ ဒီလိုတော့ပါဒီလုံကြီးလို့ခံပြီးတော့ပါဘူးသူကတော့သဘောလောက်တာပြောပြတာအဲလုံကြီးလို့ဟာကြီးကတော့ဘုရားတော့ထည့်သွင်းပြီးတော့သာတုတံတစ်ခုလည်းပေါ်လို့ရောပြီးတော့ခွဲရပါပါအဲတော့အခုတော့ခွဲခြင်းအတိုင်းပေါ်လို့ဒေါသမပယ်လို့ရှိရင်ဒါကမပယ်တဲ့အတွက်မကောင်းဘူးဒေါသကိုပယ်နိုင်တဲ့အတွက်ကောင်းကျိုး တို့ဒီပဲမောဟတကယ်အရှိသဘောမှန်လေးကိုသဘောမှန်လေးပေါ်မှာသူ့ဘုံမှာမပြတ်သားမှုမောဟမတိမှုတိမမှုမောဟတွေမပယ်နိုင်လို့ရှိရင်အစင်းစစ်မကောင်းကျိုးမိသူကအကျိုးရှိပါရောဒီကြပြကိုညံ့ကမ်းဖို့ပေါ့လေအဲမောဟကိုပဲပယ်နိုင်လို့ရှိရင်တော့အဲဒီသုဒ္ဓတာကိုဖြစ်ဆဲလို့ပေါ့လေကိုယ်ကိုယ်စီပါလည်းနားရတော့အောက်တယ်မှာတော့နားရတော့မယ် သူကရဲ့အကျိုးစီးပွားလည်းဟိုတိုင်းဟုတ်တိုင်းမှာဆိုလာနေသွားမယ်ဒီနည်းဆိုတော့အကျိုးစီးပွားလည်းဟုတ်တိုင်းမှာဆိုလာနေသွားမယ်ဆိုလို့ရှိရင်မကန်းတော့ဘူးပေါ့ညမျက်စိမခွဲတော့ဘူးပေါ့အတိညာလည်းပဲမပြောက်တော့ဘူးပေါ့ဟွန်းအတိညာနဲ့ချုပ်ချင်းမသွားတော့ဘူးပေါ့အစစ်စစ်အစစ်စစ်ပေါ့လေဒါလေးအကောင်းတဲ့ဟာကြီးခွဲပြီးအကောင်းတဲ့ဟာကြီးရောက်လာဟောတယ်မှာ အဲ့တော့ဒီနေ့စိတ်ကြောက်တဲ့အတိုင်းပေါ့လေအဲဒေါသရှိတယ်ပေါ့လေဒေါသကြီးရင်ဒေါသအဖြစ်ကြီးစိတ်ဆက်ခံရတယ်ဆိုတော့ဒေါသစိတ်ကစမ်းတဲ့စိတ်ကပေါ့လေအဲစမ်းတဲ့သဘောကစိတ်ကောင်းလေးတွေပေါ့လေဖြစ်စီလိုက်တဲ့အခါမှာပျောက်ပြီးတော့ကြာသွားတဲ့အခါမှာဆိုးရုပ်တွေဖြစ်ပုံလေးတွေပေါ့လေ ဆက်လက်ပြီးတော့ဟောရပါပါဆက်လက်ပြီးတော့ရှင်အနန္ဒသိထားတဲ့ဤတိုင်းမှာတော့ဘုရားပြောရမှာပါရှင်အနန္ဒကတော့ပြောထားတာရှိပါတယ်ဒုက္ခခေါ်အောင်တော့ဒုက္ခခေါ်အောင်တော့ဒေါတိလအဘိခုတော့သောတိနာဘိဗုဒ္ဓ ။အဲဒီကပြရရင်ကစိတ်တော့အဘိဓုတော်တော့အပြရရင်ကစိတ်တော့ပေါ့။အတ္တပြရာရပြီ။အဲစေတေတိပရပြရာဘာသာရပြီစေတေတိဥပယဇဘာသာရပြီစေတေတိဆိုတာအဲဒီစသဖြင့်ဟောပါလေ။အဲ့ဒါမှာဒုဋ္ဌပါဠိလိုဒုဋ္ဌ ဒုက္ခဆိုတာဘုန်းကြီးစီကအာရုံနဲ့တွေ့လို့ရှိရင်စိတ်ချင်းကပုံတုံးနဲ့ထိုးပြီးကြွလာတာထလာထောက်နေပြီးဖြစ်သွားတာအဲဒီဒေါသဝင်လာပြီဆိုလို့ရှိရင်တော့အဲဒီဝင်လာတဲ့ဒေါသကငကိုစိတ်ကောင်းလေးတွေကြည်လင်တဲ့စိတ်ကလေးတွေကိုတာရှိတဲ့စိတ်ကလေးတွေကိုသူကဖြစ်စည်းလိုက်တာသောတာဝင်လာလို့ဖြစ်သွားတော့တာ အဲဒီဒေါသမကင်းတဲ့ကာလပါလို့စိတ်ထဲမှာတလုံးလုံးနဲ့မပြီးတော့ဘူးခါရဒီကကလည်းတွတ်တွတ်တွတ်ဖြစ်လာတော့ဒါကတွတ်တွတ်တွတ်မဟုတ်ဘူးလက်ကလည်းရောက်သွားတာပါအဲဒီလောက်ရှိတယ်ဒီတော့မကျင်တော့စီရမုန်းစီရကိုယ်နဲ့မတည့်တဲ့ဆန့်ကျင်တဲ့အာရုံတွေတွေ့ပြီးဆိုလို့ရှိရင်ဒေါသဝင်လာတဲ့အခါမှာဒီကိုစိတ်ကောင်းလေးဖြစ်စီလိုက်တာဟွန်းလောက်ကလည်းပဲ မနာပါရီထွက်လာတော့လက်ကလည်းရုပ်ရှင်နဲ့ရောက်သွားတာပဲဒီမှာဒီလိုပဲအဲ့ဒါကိုဟိုရှင်ရှင်အနန္ဒကပါဘူးဟောပါတယ်ဒီမှာဒုထောကအာဟုသောတောတေကအပိစုသောအာပရိယပါဏစိတ်သောအတ္တပြတာယောတိစိတ်စိတ်ပရဇာတာယောတိသဘာတာယောတိစိတ်စိတ် ကျိုးရောက်ရောက်တာရောက်ပြီးဖြစ်ဖြစ်ကြီးဒုက္ခဒုက္ခဒေါသဝင်လို့ဒေါသအဖြစ်ရှိခါသူဟာသို့မဟုတ်ဒီကကိုအပ္ပိတိဝိကတိလို့ဒီလိုတရားထားပါတယ်အပ္ပိတိဆိုတာကတော့မနစ်သက်တာပါမနစ်သက်တာဆိုတာတော့မုန်းကြီးတာပါပဲ မုန်းတိတယ်ဆိုလို့ရှိရင်မုန်းတိတွေမုန်းတိမှုတွေကိုပြီးအောင်မလုပ်နိုင်ဘူးဆိုလို့ရှိရင်ဒေါသကြီးလာတာပါကျန်တန်းလာတော့အဲ့ဒီသဘောကိုပြောရတယ်ကမှာတော့တုတ်ထောတုတ်ထောမုန်းတိသူကြီးလို့ပြန်ရင်တော့ကောင်းပါလားမုန်းတိသူဒေါသဝင်ပြီးတော့ဖောက်ပြန်နေပြီပေါ့ပုံမှန်ဟုတ်တယ်စိတ်ကပုံမှန်ဟုတ်ပဲနဲ့ဖောက်ပြန်နေပြီအဲ့ဒါခါတခါမှာ မကျေနပ်စရာနဲ့ကြုံလို့ဒေါသတွေဖြစ်နေတဲ့အခါမှာစိတ်ကရှိဖို့ဘယ်လိုနေလဲဆိုတော့ဟင်းတောင်းတောင်းဖြစ်နေလဲဆိုတော့စိတ်ကျစိတ်ဆိုးမှုလေးဖြစ်လာတဲ့ကိစ္စကာကြည့်လို့ကြောက်တယ်သဘောတိကန္တတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပို့ပြီးတော့ကြည့်ကြည့်လို့ကြောက်နေပါတယ်ဒေါသဖြစ်ပါကိုပဲမလိုလားတဲ့ပုဂ္ဂိုလ်သတိထားနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ သဘာဝပြည့်စုံတဲ့တွေ့ပြီးလို့ဘောကမရှိခဲနဲ့ရိုးရိုးတန်ရှင်းတဲ့စိတ်လေးတွေဖြစ်တော့တာအဲဒီပုဂ္ဂိုလ်ကြီးကတော့တော်တာပါ့ကျူရီပြီးတော့ဒေါသကိုသွမ်းမှုနိုင်တဲ့အင်းအားကြီးကမွေးထားတော့အဲဒီအင်းအားကြီးရှိနေတော့အဲ့ဒါနဲ့တော့မှန်တယ်အတိညာကြီးကဖြစ်သွားပြီဆိုလို့ရှိရင်တော့အတိညာဖြစ်တော့အစွဲကြီးရှိပြီးတော့လေစိတ်ကရင်းကျက်လာစိတ်ကရင်းကျက်လာတော့ခန္ဓာရင်းဆိုတာရှိတာ တွန်းလှန်အားနဲ့ခံနိုင်အားဆိုတာကိုရှိတာပါ။အင်းဘုလိုတရားကြီးအထုတဲ့အခါမှာအမှန်ကတော့စိတ်ပိုင်းဆိုင်ရာအားကြီးမရှိရလို့ရှိအောင်လုပ်တာပဲ။ရှိတဲ့စာကိုလည်းတိုးပေါအောင်လုပ်တာပဲ။ဒါတော့တိုးပေါလာတဲ့ဟောတာစိတ်ကောင်းလေးတွေလည်းပဲသိလို့ရှိရင်ကြည့်အောင်နေလို့ရှိရင်လည်းထွားအောင်လုပ်တာပဲ အဲဒီလိုတိုးတက်တဲ့စိတ်ကလေးတွေပေါ့လေစိတ်အနေနဲ့မဟုတ်ခဲတဲ့ပေါ့လေချိန်ဘုံများစွာပေါ့လေကြည့်အောင်လို့ရအောင်လည်းကြည့်လို့ရတာလားအဲဒါဘာဝနာခေါ်တာပဲဘာဝနာဆိုတာအဲဘလားဆန့်ရှင်းတဲ့စိတ်ကလေးတွေပေါ့လေစိတ်ကောင်းလေးတွေပေါ့လေဖြစ်စီဖြစ်စီချင်းသုံးဖို့ဖြစ်စီတတ်တာပေါ့ ကိလေသာလေးကိုတိုးပွားအောင်ပြုလုပ်ရသက္ကသနာ။ဒီမှာကျေကိုထုံးပေကူအစပါပေါ်တဲ့အာယုန်လေးကိုပေါ်ကျလိုက်ပြီးတော့ဒီရစီအားစိုက်ခြင်းလွတ်ထွက်သွားရအောင်လို့အားစိုက်ခြင်းအဲဒီအားစိုက်မှုတွေကကိလေသာလက်မခံပယ်ထားတာ။ဒါကကိုလည်းလက်မခံဘူးအခြားအခြားအကြီးကြီးတွေကိုလည်းလက်မခံဘူး။ သမကောင်ဆိုတော့ဖြစ်ခွင့်မပေးတာပေါ့အခွင့်မပါအောင်လို့ဒီကကြိုးစားနေတာဒီရဲ့စိတ်ကလေးကိုဘာနဲ့မှမရောရအောင်ဆိုပြီးတော့ပေါ့လေကိုယ်ကသင်ချပေါ်တဲ့အာရုံကြီးဟာရောက်သွားအောင်လို့ပေါ့လေတွန်းပို့ပေးနေတာသမဏေဆိုလို့ရှိရင်ချိန်ပေါင်း60တစ်စက်ကမှဒီရင်ကြတဲ့အတွက်ဒီဆိုလို့ရှိရင်ချိန်ပေါင်း60ဖြစ်လက်စာလေးကိုပေါ့လေနောက်ထပ် ဒီဝိရိယလေးတိုးတိုးတိုးတိုးတိုးတိုးနေတာပါ။ဟုတ်ပါဘူး။ဒီမောင်ဆောက်တဲ့ကော9မိနစ်ဆို300စနေဆို3600သမီးရဲ့စိတ်ကလေးအခြားအရင်ကြီးတွေနဲ့မရောနှောရအောင်အဲအာယုန်ကြီးပေါ့ဒီသာဝရဏစိတ္တဓမ္မခေါ်တဲ့ရှုဝိဉ္ဇဉ်ကြီးကပေါ်ရအသေးသေးပေါ်ရပေါ်ရပေါ့ဒီရှုပ်ပဲဆိုဒီမှာရောက်အောင်ဆိုပြီးတော့အားဆိုင်တယ် ဟမ်စနေဆို3600နဲ့လားဟမ်အဲ့လိုဥရိယပါတဲ့စိတ်ကလေးတွေပေါ့လေဖြစ်တဲ့စာကလေးကိုတိုးပေါ့ဟမ်ဥရိယစိတ်ပြတဲ့ဥရိယလေးကိုလည်းပဲကြီးအောင်ထွားအောင်ပေါ့လို့မြဲတဲ့ဟာလေးလည်းကြီးအောင်သေးတဲ့ဟာလေးထွားအောင်ဆုံးတာနည်းဟာလေးတော့များအောင်ပြုလုပ်နေတာ 9မိနစ်ဆိုလည်းအောင်ခွဲတယ်ဟွန်းတနာရီဆို3600ဆိုလိုင်းဟုတ်အများကြီးဆို3600 3600ဆိုပြလို့ရှိရင်ဒါကြီးအားရှိလာတာပဲအဲ့ဒါဝိရိယဗလခေါ်တာပဲဟွန်းဒီလိုကလက်မခံဘူးသူလာချက်နေဒီလိုကလက်မခံဘူးပယ်ခံတယ်ဟောအတိတ်ရတော့တနည်းအားဖြင့်လည်းပဲအပြင်းထူးနေရင် ဝိရိယမဆိုင်ဖဲနဲ့အစ်စစ်စစ်ညောင်နာနာရော်ရဲရဲကြီးပေါ့လေလေချာတက်ချောဖြတ်လိုက်မှုရှိတယ်အစ်စစ်စစ်ကြီးဖြစ်နေဆိုရင်အပြင်းတွေဝင်နေတာပေါ့ဆက်ဆုပ်စရာကောင်းတဲ့အပြင်းတွေပေါ့ဒါတွေဝင်နေတာပါအဲ့ဒီပြင်းတွေဝင်နေတာဒီအပြင်းအကုသို့ပဲခိရိကတမျိုးပဲဒီမှာဒီအပြင်းနဲ့ရှင်တွဲပြီးတော့ဖြစ်နေတယ်အောက်သို့ရှိနေလို့ဖြစ်နေတာအခုဒီမှာအပူတပြင်း ရိုးချတက်ကြွလို့ဆက်လက်မှုရှိတယ်။ဒါပြန်ပေါ်လာတဲ့စုခွဲအောင်မှာစုတဲ့စုကလေးရောက်အောင်ပေါ့လေ။တစ်စီတွန်းဖို့ပြင်နေတာ။အားသက်နေတာ။ဝီရိယအားသက်နေတာ။အားသက်နေတော့ခိတ္တစီကြောင်ဆက်သွားတယ်။ခိတ္တစီကြောင်ရက်သွားတယ်။ဘယ်လိုကောင်းလဲ။ဟင်း။အရင်ကတော့ဟိုဝီရိယမဆိုင်ဆဲနဲ့ခက်ရောခက်ပေါ်ပေါ်နေရနေပြီးတော့ပေါ့လေ။ ကိလေသာစကြောင်းကြီးအများအားရှိရှိနေတယ်ဒါကြောင့်စကြောင်းရသွားတယ်အကုသိုလ်စကြောင်းကြီးရသွားတယ်ကုသိုလ်စကြောင်းကြီးရှိဆင်းလာတတိဥရှိတဲ့ကုသိုလ်စကြောင်းကြီးစေတနာနဲ့ကြောင်းကြစိုက်ပေးနေတော့အဲဒီရှုခွက်အောင်မှာစကလေးရတတိကကတ်တာတတိပဋ္ဌာနာဆိုတာပေါ့တတိပဋ္ဌာနာဆိုတာအဲဟိုမှာကတ်ပြီးတော့ကြီးနေတယ် ကပ်ပြီးတော့ကြီးနေတယ်ဆိုတော့အဲ့ဒီတတိလေးကဘူရိယအရှိန်ကောင်းတယ်လို့စိတ်ဆက်ပြီးတော့ဖြစ်နေတယ်ဆိုတော့အဓိပ္ပာယ်ရပါတယ်ကပ်ပြီးတော့ကြီးကစိတ်ဆက်ပြီးတော့ဖြစ်နေတယ်အမှားရဘူးဒီတတိလေးဖြစ်နေအဲ့ဒီတတိလေးကစိတ်အစွန်ဟာဒီညမှုလိုမရအောင်သူကကာကွယ်ထားလိုက်တယ်မကောင်းတော့ဘူရိယတစ်ချိန်ကျဖြစ်လို့ရှိရင်ထက်ထက်တန်တန်ဖြစ်ရင်ထက်ထက်တန်တန်ဖြစ်ကြလို့ စတိကလည်းပဲအဲ့ဒီဝိရိယအားစိတ်ပြေးလိုက်တဲ့ရှုခွက်အောင်မှာကတ်တီပြီးဆင်းဆက်ပြီးဖြစ်နေတယ်။အဲ့ဒါဖြစ်နေလို့ရှိရင်စိတ်ထဲမှာငြိမ်းချမ်းမှုရောက်သူကကာကွယ်ပြလိုက်တာတဲ့။အာရိကသုစုပဋ္ဌာနာဆိုတာပဲ။ဟင်းဟုတ်တယ်။သာဝတိလိုက်တော့ပါဉ္စဉာဏ်မှုမှာမဝင်ဘူး။ ဒါကဉာဏ်ရမှုလည်းမဝင်ဘူးဒေါသဉာဏ်ရမှုလည်းမဝင်ဘူးအစားအစာဉာဏ်ရမှုလည်းမဝင်ဘူးခုတ်တဆိုခုတ်တဆိုတာလုံချုံတာပေါ့အရကဆိုတာကအာဝရဏပိတ်ဆိုတာပေါ့ဆောက်ရှောက်ပိတ်ဆို့ထားတော့ခုတ်တလုံချုံနေတာပါဝိနည်းကိုလုံလုံချုံချုံခုနအဲပိတ်ထားလို့ရှိရင် ရန်ကြီးမောနိုင်တယ်လို့လုံချုံနေတာပေါ့ဟောလုံချုံကုတ်တောက်ပါပဲလုံချုံနေဆိုလို့ရှိရင်အနောက်ဆက်တွေကလွတ်လပ်တယ်ဆိုတဲ့အတိတ်ပဲပေါ့အဲ့တော့ဝိမု ക്തി ဆိုတာပါဘုဒ္ဓဆိုလုံချုံတော့လွတ်လပ်တယ်အနောက်ဆက်ခြင်းတယ်အဲ့ဒီအနောက်ဆက်ခြင်းတဲ့သဘောလေးကြီးအမြဲတည်းဆက်ခါစကားရနေပြီဆိုလို့ရှိရင်အဲဘာခေါ်မလဲ လုံခြုံတော့လွတ်လိုက်တယ်။ဒါလွတ်လိုက်တယ်လွတ်လိုက်တော့တန်တိဆိုတာပေါ့။တန်တိဆိုတာကမလို့ဤသက်ဤဤဤသက်တဲ့ဤဤတဲ့ဆိုတာကဇာကနဲ့ဆက်ဆက်တာမရှိရလို့ဤသက်နေတာ။သောတာနဲ့ဆက်ဆက်တာမရှိရလို့ဤသက်နေတာ။အခြားအခြားဤကြီးတွေနဲ့ဆက်ဆက်မှုမရှိရလို့ဤသက်နေတာ။အဲဒါတန်တိခေါ်တယ်။တရင်ကတန်တိပေါ့။ထိုက်တာထိုက်တာ စိတ်စိတ်ချောင်းတို့ကြည့်လို့ငြိမ်းနေတာအဲ့ဒီတန်တီလေးတွေရအောင်လုပ်ပါမရရင်ကြာတော့သိချမ်းပြီးတော့တစိမ့်စိမ့်နဲ့ကောင်းလာဆန္ဒကြီးဖြစ်လာတာအဲ့ဒီဆန္ဒမျိုးရကုန်ရအတွက်အခုမှတ်ရတာအဲ့ဒါအဲ့ဒီမှာတစ်ဆင့်ဆက်ပြီးတော့တကယ်ဆန္ဒကြီးရအောင်ဆိုပြီးတော့အဲ့ဒီကြီးသွားပါအဲ့ဒါတတိယဆန္ဒစကြဝဠာ ရှုပ်အောင်မှာကပ်ပြီးဆိုလို့ရှိရင်အဝိစုဘောသမာဓိဆိုတာမပြေးမပြတ်ခြင်းဟာသမာဓိပါပဲဟွန်းဆိုရသောရှုပ်အောင်မှာစိတ်ကလေးကကပ်ကျသွားပြီဆိုလို့ရှိရင်ဒီထဲမှာပဲစိတ်ကလေးကစိုက်ကျသွားပြီဆိုတဲ့အဓိပ္ပာယ်လေးရတယ်ဟွန်းအဲဒီအာယုံပေါ်မှာကွာဟဟရှိတယ်လည်းမရှိဘူးရှုပ်အောင်မှာ အဲဒီကျုပ်ပဲအာရုံမှာမှာလူခိနေတာလည်းမရှိဘူးကပ်ပဲနဲ့အရင်ကရှိနေတာလည်းမရှိဘူးဒီကိုလည်းသိသိပြီးတော့ထိုက်နိုင်ခြင်းကဒီလိုလည်းမဖြစ်တော့ဘူးပုဒ်တိကခေါ်တဲ့ရှိခွေအာရုံမှာကွာပြီးတော့ခနေတာလူးနေတာစိတ်ကလေးလူးနေတာလည်းမရှိဘေးလွတ်ရှင်ပြီးတော့ထိုင်မရဘူးဆိုတာလည်းမရှိတော့အဲ့ဒါကိုပါဠိလိုအဝိစီပါလို့ခေါ်ပါတယ်အဝိစီပါ ဖေးသွင်းဆင်ပြီးတော့ဗလိထိတ်နိုင်ခြင်းကြီးကအဲလွတ်ရှင်တောင်းတောင်းခွင့်ရဲ့ဘုဒ္ဓဆရာရဲ့ဆန့်ကျင်ပဲတဲ့အဲ့ဒါသမာဓိဆိုတာပဲအားဆိုင်လို့ရှိမရအောင်မှာစိတ်ကလေးကတ်တော်တဲ့အခိုက်အတန့်လေးမှာဒီဒီသမီးသမာဓိရဲ့ဖြစ်တာဘုံလို့သူ့ကိုခဏိကသမာဓိလို့ခေါ်ပါတယ်အဲ့ဒီခဏိကသမာဓိလေးတစ်ခုချင်းအနေနဲ့တုတ်ကြည့်တဲ့အခါမှာဘာမှအာမကောင်းလို့ဆိုပေမဲ့လို့ အဲဒီလိုသဘောတူတည်ရင်ခုလေးတွေပေါ့လေတိကလည်းနှစ်သုံးစသည်ပေါ့လေရှိလိုက်တဲ့အခါကျတော့အောင်းဝယ်ကောင်းလောက်အားရဖြစ်လာတယ်ဟင်းအင်းအားရဖြစ်လာတယ်ကွာကျောင်းရဆက်တာကဝိရိယအားဝိရိယပလဆွေမျိုးစွာရှိပြီးတာကတတိပလတတိအားတတိသွန်အားဆက်ဆက်ကြတော့သမာဓိသွန်အားအဲ့ဒါလေးကောင်းလာတယ်ဟင်း ဒီကလည်းပဲစိတ်ရေးကိုမတိတ်ချော်ရအောင်ပေါ့လေဒီမတိတ်ချော်ရအောင်ဆိုပြီးတော့လည်းငင်းပေါ်တဲ့စုပွဲအောင်ပေါ်မှာဆွေးအောင်နဲ့ဆက်အောင်လို့ရွယ်ထားတယ်ချိန်ထားတယ်မှန်ထားတယ်ရွယ်စုထားတယ်ရွယ်တယ်ဆိုတာကဉာဏ်ရဲ့ပြည့်ရပါပဲ စိတ်နဲ့စိတ်နဲ့ပြည့်ရပါပဲရွယ်စီချတယ်စိတ်ဆိုတာကဈာန်ကိုပြောတယ်ရွယ်စီဆိုတာကဥဒ္ဒဆံတွေကိုပြောတယ်ရွယ်စီထားတော့ရွယ်စုထားတဲ့ချိန်မှန်းထားတဲ့အာယုံသူလည်းပဲရောက်သွားအောင်ဝိရိယအကူအညီလည်းရှိပြီဆိုလို့ရှိရင်တွန်းပို့လိုက်တော့အဲဒီမှန်းတဲ့စီတဲ့ကလေးရောက်သွားတယ် အဲ့ဒီရည်ကူးဖို့လေးကနောက်လက်ကျင်ရတဲ့ခါကျတော့သူကရှင်းသားရပါတယ်။ဘာလို့လဲပရိစ္ဆေခေါ်တာပါရှင်းသားရပါတယ်။ရှင်းသားရတာတော့ရှင်းသားကူရှင်းသားရကူပြည့်စုံပြီဆိုလို့ရှိရင်အရင်ကလိုဒီရက်ရှင်းရတာမျိုးလည်းမရှိတော့ဘူး။ရှုပ်ပဲပြည့်လိုက်တာနဲ့ပဲချက်ချက်ချက်ချက်တခါတည်းချိန်တော့ဖြစ်တော့တာ။ဟိုလက်ဆောင်တဲ့ပုဂ္ဂိုလ်များရှင်းမှတ်ကိုချိန်ချိန်ပြီးတော့ပေါ့လေအလေးချိန်နေနဲ့လုပ်နေရတော့ တော်တော်လေးကျင်လာရလာတဲ့အခါဒီမှမြင်လိုက်တာနဲ့အထူးအချင်းအရယ်လို့ပြလိုက်တဲ့အခါမှာစိတ်တိုင်းမလွဲကြလို့ပေါ့ဗျာ။အင်းလက်ချောက်ခေါ်တာပေါ့။လက်ချောက်ဖြစ်လာတယ်။လူလည်းရုပ်ရလည်းပဲမချောက်ဖြစ်လာတာ။ဒီမချောက်ဖြစ်သွားတဲ့အပိုင်းဟာလားသမတိကပါအပိုင်းခေါ်ပါတယ်။ဒီသမတိကပါဖြစ်သွားတယ်။မှန်စွာချိန်ရွယ်တဲ့တဲ့သဘောပေါ်ဒီမှာဖြစ်သွားတာပါ။ ခဏိကသမာဓိအားကလည်းအခုကြီးရလဲကြကြပြီစိတ်လည်းကြသွားပြီဒီလို၆ပြောင်းလဲတဲ့နေပြီဆိုလို့ရှိရင်ဖောက်ဖို့ခေါ်တဲ့တောင်းလင်းလို့ရှားတဲ့သဘောမှာတဲ့ပြီးတော့ကြသွားပြီဆိုလို့ရှိရင်တောင်းလင်းလို့ရှားတဲ့သဘောလေးပြီးတော့နောက်မှတ်ပါများတဲ့ခါကျတော့ရှုရအောင်လေးအကြောင်းတရားရှုတိဒီလာလေးအကျိုးတရားဒါလိုလည်းသိလာတော့အဲဒီတော့အကြောင်းဖြစ်တဲ့ဖောက်မှုလေးတွေ ကြောက်ွယ်သွားတာဒီလိုလည်းသိလာတယ်။နောက်ဉာဏ်ကြီးတဲ့ခါကျတော့သူ့ကိုသိတဲ့အသိစိတ်ကလေးကတွဲတွဲပြီးတော့ပြောက်သွားတယ်။သူမျိုးလည်းတွဲပြီးတော့ရေထဲခုန်ချတယ်ပေါ့လေ။အတွဲရဲ့တွဲရဲ့ခါကျတော့ကြောက်ွယ်သွားတယ်ဒါလေးလည်းသိလာတယ်ဉာဏ်ကြီး။ဆက်ပြီးစိတ်ဓာတ်ကြီးပြီးတော့ပြောတယ်ခါဒါကြီးမကောင်းတာကြီးပဲဆိုတော့ဒီလိုလည်းထင်လာတာ။ဒါကြီးကဘယ်မှမလုပ်ပြီးတော့မဟုတ်ဘူး။ကောင်းလည်းဘယ်မှမလုပ်ပြီးတော့မဟုတ်မကောင်းလည်းဘယ်မှမလုပ်ပြီးတော့မဟုတ်အကြောင်းအားဖြင့်ကာဘောဓမ္မလမ်းကြောင်းတိုင်းသွားနေတယ် သဘောတက်တက်တယ်ဆိုတာလည်းပဲနားလည်လာတာပဲဒီလိုဒီဘက်မှာမြဲနေတယ်ဆိုအတ္တလည်းမရှိဘူးကောင်းစားဆန်းတာလည်းအတ္တလည်းမရှိဘူးဆိုတာပေါ့လေအနတ္တဉာဏ်နဲ့ဖြစ်လာတာပဲအဲဒီအစဉ်စဉ်အစဉ်စဉ်ဒီဉာဏ်နဲ့ဖြစ်လာတာဟွန်းအဲ့လိုဉာဏ်ဖြစ်လာတဲ့အခါမှာခုနအားရရှိလာပြီဘောတော်လေးဟွန်းပညာအဲပညာအားပညာပလာလည်းအားရရှိလာပြီပေါ့ဟွန်း အားကြီးရှိလာတဲ့ခါကျတော့ခုနဥရိယသတိသမာဓိကအားကောင်းလာပြီဆိုလို့ရှိရင်ခုနအာရုံနဲ့စပ်ပြီးတော့ဥရိယသတိသမာဓိမဲ့လို့ဖြစ်ခွင့်ရှိတယ်ဇာတော့ကခိရိတာတရားရှင်တို့ကအပေါ်ရှိရတာအတိညာကတော့ရင့်ကျက်တော့ခန္ဓာရရှိတာ တွန်းလာအားလည်းကောင်းရမယ်ပြီးတော့ခုခံအားလည်းကောင်းရမယ်အဲ့ဒါကိုအခုကုရတိသမာဓိခေါ်တဲ့သမာဓိခန္ဓာတရားလည်းတွန်းလာပညာလည်းခုခံအားဝင်ရောဆက်လာတာပဲအောင်တော်တော်လေးတရားကြီးလည်းအထုထားတဲ့ပုဂ္ဂိုလ်ဟာဒီစိတ်ဆုံးရှားရှားနဲ့ဝိတ္တကြာတွေ့လို့စိတ်ကြီးဆုံးရှားတာကဝိနည်းကြာတွေ့လို့စိတ်ကြီးဆုံးရှားတာ မေတ္တာဝင်းတဲ့ပေါ်စိတ်ဆူရှားစရာနဲ့ကြုံတဲ့အခါမှာအများနဲ့ဒီပေါ်လေရုပ်ကျေစိတ်ဆူရှားရတဲ့တည်တည်ငြိမ်ငြိမ်လေးရှိနေတာမကင်းသေးလို့စိတ်ဆူရှားမှုဖြစ်သည့်တဲ့အောင်တော့မှအထင်ကြီးပါသွားတယ်ဒီလိုကြောက်တယ်အဲ့ဒါပဲအဲ့ဒါဘဝရဲ့ခန္ဓာကြီးဆိုတာဒါပြောတာပဲဒီတော့ ဝါဒကျော်ရတဲ့ပုဂ္ဂိုလ်တွေဟာအကောင်းနဲ့အဆိုးရတော့ကျုံရမြဲပဲ။ကောင်းနဲ့ကျုံတဲ့အခါမှာကြွမသွားပဲနဲ့လွတ်ထွက်မသွားပဲနဲ့အဆိုးနဲ့ကျုံတဲ့အခါမှာလည်းကြမသွားပဲနဲ့အကျွမ်းနဲ့အကြာကြာအကျွမ်းနဲ့အကြာနှစ်ခုကြားမှာပေါ့လေနေရတဲ့ပုဂ္ဂိုလ်တွေဟာဘဝပေါင်းဝင်မခတ်ရအောင်ပေါ့လေဒီတရားတွေကိုချူတည်ပြီးတော့အထုထားလို့ရှိရင် ကိုကျိုးစီကိုရှိပါလေကောင်းတာလည်းသွားပြီဇဝဲအကျိုးရှိပါလေကောင်းတာလည်းသွားပြီဒီသူကဘာအကျိုးရှိပါကိုလည်းပဲမှန်မှန်ကန်ကန်နားလည်သွားပြီဆိုလို့ရှိရင်အဲ့ဒီနားလည်ရှိတဲ့ပုဂ္ဂိုလ်ဟာအားရပြည့်ပြီးတော့တွန်းလာအားလည်းရှိနေပြီခုကအားလည်းရှိနေပြီဆိုလို့ရှိရင်လမ်းမလိုက်ပါတော့မလားဆယ်နည်းတော့မလိုက်နိုင်တော့ဘူးအဲ့ဒါကိုရှင်အနန္ဒာကသိသနာ ဆန္ဒပပိုက်ကိုရှင်းပြတာရာဂလို့ရှိသေးတယ်ကမအခုဒီဒေါသစတာပါလေဒေါသတုတ်ဖို့စိတ်ကြိတ်စိတ်ဆိုးဖြစ်နေကြောက်တယ်ပြေတယ်ကြောက်တယ်ဒေါသမျိုးမဟုတ်ဘူးစလုံးလုံးနဲ့မပြီးနိုင်တဲ့မုန်းတဲ့ဒေါသအကျိုးထားတဲ့ဒေါသအဲ့ဒီဒေါသမျိုးပြောကြတယ်ဒေါသကြည့်လို့ခေါ်တယ်အကျိုးကြည့်လို့ခေါ်တယ် အဲ့ဒီအမြင်ရှိတဲ့ပုဂ္ဂိုလ်ကိုပါဠိလိုဒုက္ခလို့ခေါ်တယ်။အပြီးနိုင်ဘူး။အခက်မရှိနိုင်ဘူးပေါ့လေဒုက္ခ။အဲ့ဒီဒုက္ခပုဂ္ဂိုလ်ဟာဒေါသေနအပြီးဖူဒေါသပေါ့လေ။ခုနမူကြီးရဲ့ဒေါသပုဂ္ဂိုလ် စိတ်ကိုပုံမှန်မဖြစ်ဘဲနဲ့ဖောက်ပြောင်ပြုလုပ်တတ်တဲ့ဒေါသရဲ့အစွမ်းကိုခါတော့တာပါပဲအဲဒေါသနဲ့အပြည့်ဘူးဒေါသနဲ့ဒါပြောတာပဲသူရဲ့ဘောင်းကိုခါပြီဆိုလို့ရှိရင်အမြဲတည်းသူကဖြစ်နေတယ်ဆိုတော့ဒေါသကငါကိုစိတ်ကောင်းလေးတွေခါတဲ့လူရည်ပြီးတော့ယူသွားတယ်ကြောင်သွားတာပဲဟွန်းဒေါသနဲ့ပြိယပန်တော့ဆိုတာဒါပြောတာပဲပြိယပန်တော့ ຢာကကြီးလာပြီဆိုလို့ရှိရင်ຢာကဒီစိတ်ကိုကုံတော့ကြုံတော့ယူသွားတယ်ပေါ့လေဒီကယူသွားတော့အဲ့ဒါစဉ်းစားကြည့်ဖို့အဲ့ဒါအချိန်ချင်းစိုက်ပါဘယ်လိုနေလဲကုသိုလ်ဖြစ်ဖို့ရတဲ့ဆုံးဆုံးလားအကုသိုလ်ဖြစ်ဖို့ရတဲ့ဆုံးဆုံးလားဟမ်ဟမ်အကုသိုလ်ဖြစ်ဖို့ရတဲ့အချိန်ချင်းကြည့်လိုက်ဘူးလားဟမ်ခဲလိုက်ဆိုးလိုက် ချလိုက်ပေါ့အဲ့ဒါမှလားဒီကောင်ကိုမလုတ်ကောင်လုတ်လိုက်အဲ့ဒါမှလားပိုင်လည်းတပ်လိုက်ပြီးတော့ဖြစ်လာတာပေါ့ဖြစ်နိုင်ဘူးလားဟမ်အဲ့ဒါဆိုလို့ရှိရင်သူ့မှာဘယ်လိုနေရောသူ့မှာဘယ်လိုနေရောဒေါသသူ့ကိုဖြစ်လိုက်တယ်ဟုတ်လားဒီတော့သူအကျိုးစီးပွားအစ်စ်မှလည်းဘယ်လိုနောက်ပိုင်းဖြစ်လာမလဲဆိုတော့ကြည့်တော့အဲ့ဒေါသအရင်ခံပြီးတော့အတ္တပြပါရရပြီ ဖြစ်ဖြစ်ဒီဒီဆင်းရဲဒုက္ခရောက်ဖို့ရအတွက်ပေါ့လေလုံးခေါ်တယ်ဆုံးကတိုက်တွန်းတယ်ပေါ့လုံးလိုက်လုံးလိုက်လုံးလိုက်ပေါ့ချလိုက်ဆဲလိုက်ဘာမှမလားတိုက်တွန်းတယ်ဘုရားပြပါဒါရပြီဖြစ်ဖြစ်ရှိတယ်သူတော်ကအကျိုးစီးပွားအဲသူတော်ကအဲခုနပြမရှိဖို့ရလည်းပဲဆုံးဖို့ပြတယ် ဤသူတစ်ပါးဟုတ်တယ်ကောပြပါပြပါကာယဆိုတာအဲနှိစ္စတာဆင်းရဲတာပါဤရောသူတစ်ပါးရောအဲဖြစ်စည်းမှုရလည်းပဲဆင်းရဲမှုရလည်းပဲဆုံးသွားတယ်ဒါလုံးသွားတဲ့အပိုင်းရှိသေးတာပဲအဲ့ဒီပိုင်းမှာရရင်ရမရရင်ဘာဖြစ်မလဲဆုံးသွားချက်ကြီးကပြီးလာလာပြီဆိုရင်ဘာဖြစ်မလဲဟမ် ချမ်းသာစိတ်ချမ်းသာမလားစိတ်ဆင်းရဲမလားစိတ်ဆင်းရဲမှာပေါ့တလုံးလုံးနဲ့တခါတော့မပြီးနိုင်ဘူးပေါ့အဲ့ဒါဒီရောက်လာတော့တာပါပဲအဲ့တော့အဲ့တော့သက်သာတည်းရတာဘဝဆိုတာဟမ်သက်သာဘူးဒီတော့ဒေါသဖြစ်မယ်ဆိုရင်ဒေါသကိုသိတော်တဲ့နည်းနဲ့ပယ်လိုက်လို့သူအကောင်းမှုခံရဘူးဆိုရင်သူရဲ့ဒေါသရဲ့စိတ်ကောင်းလေးတွေကိုအတိုက်ခိုက်လေးရဲ့ ရှောင်သွားအောင်လေးရမခံရဘူးဆိုရင်ဘယ်လိုဖြစ်လာနိုင်တော့ဟင်ဘယ်လိုဖြစ်လာနိုင်တော့အဲ့ဒါမှငြင်းဝယ်ရရှိရမလားအဲ့ဒီလောက်မှသုံးသောတဲ့သုံးသောတဲ့ဘိုင်းမှာပေါ့မိမိတို့ကလူလုံးအကျိုးစီးပွားအဲလူလုံးကိုယ်ပြမစိတ်ပြမဖြစ်ဖို့ရအတွက်ပေါ့လေသုံးဆောင်မှုအပိုင်းမရောက်ဘူးဆိုလို့ရှိရင်သုံးဆောင်မှုအပိုင်းမရောက်ဘူးဆိုလို့ရှိရင် ဟိုဘက်ကောင်းတာကြီးဆက်ဖြစ်သွားမှာပေါ့ဟုတ်ပါလားစိတ်ကောင်းမှုရအားကောင်းတဲ့စေတနာကြီးအားကောင်းစေတနာယုတ်ကြီးအားကောင်းနေပဲဆိုလို့ရှိရင်ဘယ်လိုဆိုမလဲဒါကဒေါသအကြီးတွေကရာဂရဲ့အကောင်းမှုခံရတော့သူ့လိုလိုက်ရပြီဆိုလို့ရှိရင်ကိုယ်မူရဘယ်လိုနေမလဲကိုယ်မူရနဲ့ကသူ့တော်အခြေစိုးရင်ရှိလုံတော့တာပဲ အဲ့ဒါကိုပဲကာယေနဒုစိတာသရတိပြောတာပဲတတ်မှုကိုမိစ္ဆာစရာကာမှုကာမမှုဒီကိုယ်နဲ့ဆက်သက်တဲ့အဲဒီလိုဒီတော့အကျင့်ဆိုးတွေရှိလို့ပြီးတော့တာကုတိကဆက်နေတာပဲလားဟုတ်လားဒီတော့ပါလာအောင်မလား ဝါသာယဒုတိယကျန်ဆိုတဲ့ဒီနှုတ်ကဘုဒ္ဓမန္တာရဲ့ထွက်လာတယ်ဒီလိုမလားကျောင်းကျောင်းတဲ့နေတာလည်းပဲဟိုတို့အဲတိုက်ခိုက်နေတာပေါ့အဲကျောင်းကျောင်းအစဉ်ပြေးနေလို့ရှိရင်လည်းပဲဟိုတို့ဟိုအစဉ်ပြေးနေလို့ရှိရင်လည်းမတက်အောင်လုပ်တာမတက်တဲ့ပုဂ္ဂိုလ်လည်းပဲ စိတ်ဆောက်သိရမယ်အစားပေါ်နေစိတ်ဆောက်မသိရကွဲတဲ့ကွဲအောင်လုပ်တာဟင်းဒီတော့တိတိနောက်ကစားလို့အဲ့တော့နော်နောက်သတ်မယ်ဖြတ်မယ်ဖတ်မယ်စီးမယ်ဆိုတာပေါ့လေသိတော့ပါဆိုလို့ဖြစ်လာတာပဲနော်ဘာမှမဟုတ်အောင်တော့ပေါ့လည်းကအချိန်ကုန်ခံပြီးတော့ပေါ့လေနှစ်မဲ့တဲ့စကားကြီးအကျိုးမဲ့တဲ့စကားကြီးစကားကြီးပြောတာကပ္ပလပါဆိုရတာပဲဒီကဝါဒပိစိနဝါဒသုဒဝါဒသမ္မပလပါဆိုပါ နှုတ်ပိုင်းဆိုင်ရာဒီကဘာဝအကျင့်ဆိုးတွေပေါ့လေအဲ့ဒါလည်းကြည့်ပြီးတော့တာသိဘူးလားဟမ်အဲစိတ်ပိုင်းတွေကတော့ငကိုရီကပါသွားပြီဘယ်လိုပါတော့ဘာကောစိတ်ပိုင်းဆိုင်ရာသူတို့ကပစ္စည်းကိုအပိုင်ကြည့်နေတာသူများရတရားတစ်ခုရထားတဲ့အခွင့်အရေးတွေကိုဘာဖြစ်လို့အပိုင်ကြည့်နေတာ ကိုယ်သာရကျင်တာပေါ့ကိုယ်သာနေရာယူကျင်တော့သူရတဲ့ကလုံးနေလို့မလားဆက်ရှိတယ်ဒါမျိုးတွေလည်းပါတာပေါ့စာရကတော့အဘိဓါအဘိဓါဆိုတာကတော့အဲသူကပိုင်ဆိုင်တဲ့ကြည့်စီကိုမတရားရလို့တာပေါ့မတရားရလို့တဲ့သဘောပေါ့သူကဒီစီရှိရှိကြံကြည့်တယ်ဆိုတာအဲဒီစကားကတော့စာစကားဖြစ်နေလို့လားလည်းသိမလို့မတရားရတာအပိုင်ရှိတယ် နားလားအဲဒီအပိုင်ရှိလို့လည်းလောဘပေါ့။ဒါကြလည်းမကြီးရတဲ့လောဘခေါ်တာပေါ့။ကြားတဲ့ရလို့တာကတော့ညီညံ့တဲ့လောဘလောဘအသိကြီးတဲ့လောဘလောဘပေါ့။ကိုယ်လည်းအကျိုးစီးပွားမဖြစ်ရှိလာဘူး။သူတို့ကလည်းပဲအဲမထိခိုက်လာဘူး။မထိခိုက်ဘူး။အဲဒီလောဘမျိုးတော့ဒါတော့လောကလူသားကြီးမကင်းကောင်းဘူးဆိုတော့ညတ်တဲ့လောဘလို့ခေါ်မှာပါ။အခုကတော့မတရားအပိုင်ရှိနေတာ တရားရလို့လေဆိုတော့နည်းနည်းလွန်သွားပြီအဲ့ဒါဝိသမလောဘခေါ်တာပေါ့အဲစိတ်ထဲကဝိသမလောဘတွေဖြစ်နေတာဆိုပြီးအဲအပိုင်ရှိနေတဲ့စိတ်တွေပေါက်လို့ရှိအပိုင်ရအောင်ဘယ်လိုကြောက်ဘယ်လိုလုပ်ရပါမလဲဆိုတော့မနောက်နောက်ပိုင်းကလည်းအချာနေဖြစ်လာပြီပေါ့အကုသိုလ်ကြီးအကုသိုလ်ကြီးနောက်ကနေတခါလဲတန်းစီတော့ပါလာတာဒါပဲဒီတော့တော့ပါဖြစ်လာတယ် သက်တောက်သက်တာရရင်ရမရရင်ဘာဖြစ်လို့မတရားပါဘူးပြီးစေပြီးတော့ရမယ်ရအောင်လုပ်မယ်သူကပိုင်ရင်အခွင့်အရေးတွေပြီးစေပြီးတော့အခွင့်အရေးတော့လုပ်မယ်ဆိုတော့လည်းဒီရှိကိုလည်းပဲမတရားတဲ့နည်းနဲ့ရအောင်လုပ်မယ်တော့ဘိဇာဆိုတာဒီအပါရဆိုတာပေါ့စိတ်ပုတ်တယ်ဆိုတော့ဒေါသတွေပုံပြီးတော့ရှိတယ်အဲ့ဒါဝိသမဒေါသခေါ်တယ် ဒီကျေနပ်ဆရာကြီးရဲ့ရုပ်ပြည့်ဖြစ်နေစိတ်ကြဲစိတ်ကိုလေးဖြစ်သွားတာပြည်လည်းပြောက်တယ်ဒါအကြည့်ကမရှိဘူးမပြေတော့ပြောက်မှလည်းတက်တက်စီမံရင်းချပြီးတော့အဲအကျိုးကြီးတဲ့ပေါ်လေးသိကြတာအဲ့ဒါအဲ့ဒါပြပါသားကိုခေါ်တာစိတ်ပုတ်တယ်စိတ်ပုတ်သွားတာအသိပိုင်းဆိုင်ရာဒီကောင်းလာကြည့်လဲကောင်းကျိုးပြီးဆိုးလာကြည့်လဲဆိုးပြီးဆိုတာပေါ့လေအဲအယူဆလွဲမှားတာပေါ့ သမီးကဘုရားဘာသာဝင်တွေဆိုလို့ရှိရင်ကိုယ်စီပုံစံကဘိုးတို့ဘွားတို့မိဘတို့ကပေါ့လေအကုသို့ကုသို့ဆိုတော့ဒါတော့ခွဲခြားပြီးတော့သူတို့တော့ပြောတာတယ်နားလည်တယ်။အဲဒါကောင်းကောင်းတော့နားလည်တာမဟုတ်ပါဘူး။အကုသို့ကဘယ်လောက်အတိုင်းတာကြီးအကျိုးပေးတယ်။ဒီအကုသို့ကအမျိုးမျိုးအစားအစာရှိတယ်လို့အကျိုးရပုံလည်းပဲအမျိုးမျိုးဆိုတာရှိတယ်ဆိုတော့ဒီလိုလည်းကောင်းတာလည်းကုသိုလ်ဆိုတာလည်းပဲကောင်းကျိုးရတယ်လို့ဆိုမှလို့ကုသိုလ်အမျိုးမျိုးက ရနိုင်တဲ့အဆင့်အကျိုးတွေပေါ့လေဘယ်လိုဖြစ်တယ်ဆိုတော့ကောင်းတာမလို့ကြောက်။နောက်လည်းတော့ဖြစ်တော့နောက်လည်းတော့ဖြစ်တော့ဒီပေါ်မှာအာကုသအာကုသအကျိုးဖြစ်ကိုကောင်းလာမလဲတော့ဒီရတာဖြစ်တော့မှုပွားပွားခေါ်တယ်။မောဟခေါ်တယ်။မှုမောဟဆိုမပြတ်မသားခေါ်တယ်။မပြတ်မသားဆိုတာကမရေမရခေါ်တယ်။မသိမချခေါ်တယ်။ ဒီမောဟအဲဒီမောဟကအဲအားရှိလာပြီဆိုလို့ရှိရင်ဒါအမိုက်မကန်အရန်လို့တော့စိတ်ပိုင်းဆိုင်ရာမနောတိဆိုတော့စိတ်ပိုင်းဆိုင်ရာဒီသဘောအခြေဆိုးတွေလည်းပဲအဲဒီလိုအဖြစ်ရတာတွေရှိပြီးတော့တာရှိပြီးတော့တာပါတော့အဲဒီလိုဆိုလို့ရှိရင် ကိုယ်နဲ့ဆက်တဲ့အရှင်ဆိုးလည်းမရှောင်နိုင်နှုတ်နဲ့ဆက်တဲ့အရှင်ဆိုးလည်းမရှောင်နိုင်စိတ်နဲ့ဆက်တဲ့အရှင်ဆိုးလည်းမရှောင်နိုင်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဘယ်လိုဖြစ်သွားမလဲဒီပုဂ္ဂိုလ်ဘယ်လိုဖြစ်သွားမလဲလူလည်းမပြီးသားတော့လူလိုလည်းသင်ထားတတ်တာဘူးလူသိဉာဏ်လည်းမရှိတော့ဘူးလူလည်းမတူဘူးလူလိုသိထားတတ်သူလူသိဉာဏ်ရှိပြီးတော့ လူထက်လူမဟုတ်တော့ဘူး။အောက်တန်းလာဖြစ်သွားပြီ။ဘုရားသာသနာထုံးကားတဲ့မြန်မာပြည်မှာတိုက်ကြီးအနေနဲ့ဘုရားဆုံးမကြီးထုံးကားနေတယ်လို့တိုက်သက်ကြည့်သူတွေမှာသက်ကြီးခါမျိုးတွေမသိကြဘူး။မသိကြတော့ဘူးဆိုဘုရားဆုံးမသင်ခွာတယ်။သာသနာမရောက်ဘူး။ဒီသေးဖို့မရောက်ဘူး။ဖြစ်နေတယ် ဟုတ်ကဲ့လားတိုင်းကြီးအချိန်လေးကြီးပြရတာမှန်လားဘာပြောဟောတာလဲဥပကရှင်အနန္ဒဟောတာရှင်အနန္ဒဟောတာလည်းပဲဘုရားအဘောပါပဲဟုတ်လားဟမ်နောက်ဒီမှာမြတ်သေးဘူးမြတ်သေးဘူးဒေါသမပိုင်နိုင်လို့ရှိရင်မကောင်းတဲ့အကျိုးရလာကိုဖြစ်ပုံပေါ့ဒေါသပိုင်နိုင်ပြီဆိုအဲ့ဒါကိုဖြစ်ပါမလား ပြီးတော့ဒေါသမကြည့်ဘူးသဏ္ဍာန်မချမ်းသာဘူးမုန်းကြီးတဲ့စိတ်တွေရှိမုန်းကြီးတဲ့သဘောမရှိဘူးဆိုလို့ရှိရင်ဒီအကောင်းမှုခံပါမလားအကောင်းမှုခံမှုဆိုလို့ရှိရင်ဒေါသရဲ့အတိုက်ခိုက်မခံရတော့စိတ်ကောင်းလေးတွေရှာတယ်စိတ်ကောင်းလေးရှိအဲ့ဒီစိတ်ကောင်းလေးတွေကဖြစ်နိုင်တော့စိတ်ကောင်းလေးခတ်တယ်ဆိုလို့ရှိရင်အမှားတွေလုပ်ဖို့စုံတော်ပေးမလား မာရီဆောင်ဖို့ဆုံးဆောင်မလားမာရီဆောင်မာရီဆောင်ဖို့ဆုံးဆောင်တယ်ဆိုလို့ရှိရင်ဘာဖြစ်လို့မာရီလက်တွေ့ကြကြဆောင်တဲ့အကျင့်လေးအကျင့်လေးကောင်းလာတာခုနဟိုဒီကောင်အခြေစိုးကြီးဆောင်တဲ့အလေကောင်းလေးသူစိတ်ကြလေးဖြစ်လာတာအဲ့ဒါပဲကျိုးစိတ်ကောင်းတာအဲ့ဒီအစလောက်ကြီးမဆောင်နိုင်ဘူးဆိုလို့ရှိရင်ကျွလွန်တဲ့ပိုင်းရောက်သွားပြီဆိုလို့ရှိရင်ဘယ်လိုဖြစ်မလဲ ကိုနှုတ်စိတ်သုံးမျိုးလုံးထိတ်ချုပ်နိုင်မှကိုရလည်းကောင်းနှုတ်ရလည်းကောင်းကိုလည်းပဲပြောစရာတဲ့စရာဖြစ်ခြင်းနှုတ်လည်းပြောစရာတဲ့စရာဖြစ်ခြင်းစိတ်လည်းပြောစရာတဲ့စရာဖြစ်ခြင်းကန့်ရှင်းကြည်လင်အာနိယဒီကျေးပူတွေခင်းပြီးတော့မြစ်တဲ့ဆရာဖြစ်တာစိတ်ဓာတ်ရင်းနဲ့ပတ်သက်တဲ့အဲဒီလိုအကောင်းလေးတွေဖြစ်လာတာဟာ ဒီဘဝမှာလည်းမိမိအကျိုးစီးပွားအစစ်ပဲနောက်ဘဝမှာလည်းမိမိအကျိုးစီးပွားအစစ်ပဲအဲဒီမိမိအကျိုးစီးပွားအစစ်ကြီးဒေါသမသိနိုင်ဘူးဆိုလို့ရှိရင်အဲဒီမိမိအကျိုးစီးပွားအစစ်လည်းပဲခုတ်တိုင်းမှန်စွာမရှိတော့ဘူးတဲ့ရန်ကားရတယ်ဆိုလို့ရှိရင်အကျိုးစီးပွားပြည့်စည်သွားတယ်ဘာလို့လဲဆိုကိုယ့်ရဲ့ဆုံးရုပ်တဲ့အပြုအမူနဲ့တစ်ခါကုတ်တွေဘယ်လိုဖြစ်သွားတော့ ချင်းတတ်သက်ခါရဲဆိုရင်တက်တာလားဒီလောက်ကြီးအပိုင်ရှိတယ်ဆိုလို့ရှိရင်ဒီလိုတက်တာပါလားကိုယ်စိတ်ချင်းရဲ့ကြီးကြီးဖြစ်ဖြစ်ထိခိုက်မှာမဟုတ်လားအဲဒီလိုလည်းပဲဖြစ်စီပါတိဖြစ်တော့တာပဲဒါဒီလိုကအကျိုးစီးပွားကိုလည်းကောင်းကောင်းနားမလဲတော့ဒီသူကဘာအကျိုးစီးပွားနှမျိုးလုံးကိုလည်းကောင်းကောင်းနားမလဲတော့ဘူးလို့မသိတော့ဘူးလို့မသိတာဟာကကံမှာပဲ သတ္တာပဲအတ္တကံအဲ့ဒါတွေကကောင်းအောင်လည်းပြုလုပ်ပေးတယ်တဲ့ဉာဏ်နဲ့ကြည့်ပိတ်အောင်လည်းပြုလုပ်ဉာဏ်နဲ့ကြည့်မမြင်အောင်လည်းပြုလုပ်ပေးတယ်ဒီတော့အတိညာကိုလည်းပဲဘာဖြစ်လို့မဖြစ်အောင်လည်းသူကပြုလုပ်ပေးတယ်တိညာမဲ့အောင်လည်းပြုလုပ်ပေးတယ်ဒီတော့ပတ်စံလေးတိညာမဲ့အောင်လည်းပြုလုပ်ပေးတယ်ဆိုတော့ဟမ်ပတ်စံလေး လည်းမအောင်ပြုလုပ်ပေးရဆိုတော့ဒီဒီဝါကျိုးစီဝါကလို့မတိတော့ဘူးဆိုလို့ရှိရင်တော့ကမ်းပြီလေဟုတ်လားကမ်းပြီပြီးတော့ပညာဉာဏ်ရောတော့ခွဲခြားသိချာပြီးတော့သိဉာဏ်နိုင်စွမ်းရှိတဲ့ပညာကိုလည်းပဲချုပ်ွယ်ကြည့်တယ်ပေါ်မလောင်လို့ချုပ်ွယ်ကြည့်တယ်ပေါ်မလောင်ပေါ်မလာတော့ဘူး တော်တော်ရှိတော့ဒီတရားသိရင်ကြည့်ပါလားကျိုးရှိပဲရှိခွေရစိတ်ဆော်ပြီးတော့သိနိုင်တဲ့ပညာစိတ်မသိခွေရစိတ်ဆော်ပြီးတော့သိနိုင်တဲ့ပညာဒီလိုတရားထုတ်တဲ့အခါမှာလည်းပဲကျုံနိုင်ရလို့ခွေရစိတ်လို့ပညာကြောင်းကျုံရလို့ခွေရစိတ်လို့သိသိနေတဲ့ပညာဒါတော့ဘုရားရှင်ရဲ့သဘောပဲခေါ်တယ်ရှင်းရဆုံးလေခွေရစိတ်လို့သိနေတဲ့ပညာအဲဒီပညာတွေလည်းအကုန်လုံးချုပ်ပေါ်သွားတယ်မလားတော့ဘူး သမထကသမာဓိရှိမရှိတော့ဘူးဆိုလို့ရှိရင်ကံနဲ့ကံရဲ့ကျိုးကိုမသိပညာကိုအရိယာရှင်နဲ့ခွဲပြီးပေါ့အင်းအဲ့ဒါဆိုလို့ရှိရင်ဝိကတပစ္စည်းပေါ်တယ်စိတ်မှဆင်းရဲတဲ့အတိုင်းဝိုင်းတော်တွေရောက်တာလေအင်းစိတ်မှဆင်းရဲတဲ့အတိုင်းဝိုင်းတော်တွေရောက်တာလေဆိုတာကရိုးရိုးအတိုင်းဝိုင်းမဟုတ်ဘူးအကောင်းလိုက်လောက်တာလို့ရှိရင် ပယ်ကြီးရဲ့ပေါ့ပြမချင်းရဲ့သူကပြမချင်းရဲ့အတိုင်းဝိုင်းကြီးတယ်သူကတော့အဲ့ဒီတည်းအဲ့ဒီတည်းရောက်သွားပြီအတိုင်းဝိုင်းတယ်သူကကပစ္စည်းပေါ်ဆိုတာပေါ့ပြမချင်းရဲ့တက်ကျသွားတယ်ဆိုတော့ခေတ္တနဲ့ဆိုလို့ရှိရင်ပြမမှုညားတဲ့ပြမမှုရှိတဲ့အတိုင်းဝိုင်းကမှကျသွားတယ်ဒီတည်းရောက်သွားပြီရှင်ခံရတော့အဲ့ဒီကဟုတ်လားအာအနိဗ္ဗာန်သောတဏီကောတဲ့ခန္ဓာ ဒေါသကိုငြင်းအောင်မလုပ်နိုင်ဘူးဒေါသကြီးကကောင်းတာကိုဒေါသငြင်းဖို့ကိုသူဖြစ်ဖြစ်တဲ့နိလနဲ့ကွဲသွားတယ်အဲ့ဒါလည်းမရှိတော့ဘူးဒေါသမျိုးအပူရင်းငြင်းအောင်လုပ်တဲ့ခါလည်းမရှိတော့ဘူးဒေါသမျိုးငြင်းတာလည်းမရှိတော့ဘူးဒီမှာဒေါသကြီးငြင်းအောင်မလုပ်သင့်တဲ့ဒီလိုဖြစ်သွားတယ်ဒီမှာပယ်နိုင်လို့ရှိရင်တော့ဒါဒေါသကြီးပယ်နိုင်လို့ရှိရင်တမျိုးဖြစ်လာတော့မှာအဲ့ဒီလိုရှင်နန္ဒာကရာက အားရှိတဲ့ပုဂ္ဂိုလ်မမောမှုအားရှိတဲ့ပုဂ္ဂိုလ်အာယုန်လေးအာယုန်လေးပေါ်မှာမမောမှုအားရှိတဲ့ပုဂ္ဂိုလ်ဘဝဒီပေါ်မှာမမောမမောမှုအားရှိတဲ့ပုဂ္ဂိုလ်လဲအောင်ပေါ်ဒီခောက်ပါအောင်တတ်နိုင်လို့ရှိရင်အရေးကြီးဆုံးຢာကကိုကျင့်ပြအောင်လို့ကျင့်လို့ရမယ်အစားဒါတွေကိုအားကောင်းအောင်လို့မွေးထားတဲ့ຢာကအရှိကြီးဆိုလို့ရှိရင်ဒီအဆောင်မှုခံရတော့အဲ့ဒီຢာကရဲ့အတိုက်အခိုက်ထားတဲ့စိတ်ထားရှိသူဟာ စိတ်ကောင်းလေးတွေကြောင်သွားတော့မကောင်းတဲ့စိတ်တွေရောက်လာပြီဆိုလို့ရှိရင်တော့အဲဒီလိုမကောင်းတာတွေလုပ်ဖို့ပြောဖို့ကြံဖို့ဆိုတော့လုံခြုံချက်တွေရှိလာတော့မကောင်းသူချက်ကြီးကြီးကြီးပြီးတော့လာတာပဲကြီးကြီးပြီးတော့လာတယ်အဲဒီကြီးကြီးကြီးဆိုလို့ရှိရင်ဒီရဲ့ကျေးဇူးပါဒီလိုပါကျေးဇူးပါဒီလိုပါကျေးဇူးပါလေဟုတ်တိုင်းပါဆိုတာနားမလဲတော့ဉာဏ်ဉာဏ်လေးအစဉ်စဉ်ဖြစ်ဖြစ်ဆန်းသွားတယ်ဟွန်းကျပါလို့မလား ဘာလုပ်လဲဒီမှာဟမ်ဘာလုပ်မလဲမပယ်နိုင်ဘူးဖြစ်တယ်ဆိုတော့ပယ်နိုင်လို့ရှိရင်ဟမ်ပယ်နိုင်လို့ရှိရင်ဒါဒီဘာဖြစ်ပြီးတော့သိကြပေါ့ဟာဒေါသလုံလိုက်ပြီးတော့မကောင်းတာကြီးပြုဖို့အဆုံးစောချက်လည်းမရှိဘူးစေတနာစေတနာပုဒ်တယ်လည်းမရှိဘူးစေတနာပုဒ်မရှိဘူးဆိုလို့ရှိရင်မပြုလို့မရဘူးလားကောင်းတဲ့အကျိုးတွေသာဖြစ်မှာမလား ကောင်းတဲ့အကျိုးတွေဖြစ်နေပြီဆိုလို့ရှိရင်မိမိအကျိုးစီးပွားသူတစ်ပါးအကျိုးစီးပွားရောမိမိသူတစ်ပါးအကျိုးစီးပွားကိုကောင်းကောင်းနားလည်ရရောက်တယ်သိရရောက်တယ်အဲဒါကြီးကြည့်ရရောက်တယ်ဆိုမျက်စိပွင့်တယ်ပေါ့ကမ္မရကသမာဓိမျက်စိပွင့်တယ်ဒီမှာတစ်စိမ့်ဆက်ပြီးတော့သာနာမျက်စိလည်းပဲပွင့်လာပါမယ်ဥပဒနာမျက်စိရတော့တရားရဲ့အထုံးတဲ့ပုဂ္ဂိုလ်တွေဟာဥပဒနာဉာဏ်ကြီးအစဉ်စဉ်ဖြစ်လာလို့ရှိရင်မျက်စိတွေကတစ်ချိန်ချင်းပွင့်ပြီးတော့တစ်ချိန်ချင်းချီပြီးတော့ဒါရှင်းလာတာအဲနောက်ဆုံး မြင်နိုင်ခဲ့တော့နဲ့နဲတယ်အနိဒနိဗ္ဗာန်ကိုလည်းသိသွားနိုင်တာ။ဒါကဉာဏ်ကပိုင်နေတဲ့ပုဂ္ဂိုလ်ကြီးဒီလိုအကျိုးရမယ်လို့ဒေါသပိုင်နေပိုင်နေလို့ရှိရင်ဒီလိုအကျိုးတွေရတယ်ဆိုတာပေါ့လေ။ဒီရာကပယ်တယ်နီးဒေါသပယ်တယ်နီးအကျဉ်းစားတော့ဘုလိုပြောထားတာပေါ့လေ။အဲဒီရာကဒေါသမောဟတွေဟာအဆင့်သုံးနေရှိတာအခိုက်အတန့်သုံးရှိတာ။ဘုဒ္ဓကမှာအကျိုးလုံးစော်ကားအခိုက်အတန့်စိတ်ထဲမှာ ပေါင်းရနေတဲ့အခိုက်အတန့်နဲ့ရိုးမပြတ်တဲ့အခိုက်အတန့်ပေါ့။ပါဠိစကားနဲ့ဆိုလို့ရှိရင်ဝိဒိကမဒါကဝိဒိကမဒေါသပေါ့။ပရိယုဌာနဒါကလည်းပရိယုဌာနဒေါသပေါ့။အနုတ္တယအနုတ္တယဒါကလည်းအနုတ္တယဒေါသပေါ့။အင်းကြောင့်ဉာဏ်တိုင်းဖြစ်ခုရှိရဲ့ ကိလေသာပေါ့အကြောင်းကြီးသိတော့ဖြစ်သေးဘူးပေါ့ဆရာရိယာမင်းနဲ့မပြရသေးလို့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပေါ့လေအကြောင်းရင်းရင်းတိုင်းဖြစ်ခွင့်ရှိတဲ့ကိလေသာကိလေသာအနုတ္တိယကိလေသာခေါ်တာပဲဟုတ်ပါဘူးအဲ့ဒီအနုတ္တိယကိလေသာကတော့ဆံရမဲ့မရှိသေးလို့ရှိရင်ဆံရမဲ့ဖြစ်ပါမှပယ်နိုင်တော့မရှိသေးလို့ရှိရင်မပယ်နိုင်သေးဘူးအကြောင်းရင်းရင်းဒါရင်သိခဲ့ချပေါ်လာနိုင်တယ် စိတ်ကြနေပြီးတော့တခါသူ့လိုဆိုတာလည်းသိကြရောက်သွားနိုင်တယ်။အဲဒီလိုအစဉ်ချင်းဖြစ်နေတဲ့ခြောက်နေတဲ့ဒီတိတိကအနုတ္တိယကိလေသာခေါ်တယ်။အနုတ္တိကကာကာရဏလဘိတောကအာဥပ္ပစ္စလဆိုတာပေါ့ဥပ္ပစ္စတိဆိုတာပေါ့။သိလျော်တဲ့အကြောင်းမရသေးဘူးအတိလျော်တဲ့အကြောင်းရလို့ရှိရင်ဖြစ်နိုင်တဲ့ဖြစ်ခွင့်ရှိတဲ့ကိလေသာဖြစ်နိုင်တဲ့ကိလေသာဖြစ်တော့ဖြစ်သေးဘူးဖြစ်ခွင့်ရှိတဲ့ကိလေသာဖြစ်နိုင်တဲ့ကိလေသာပေါ့အဲဒါအနုတ္တိယကိလေသာခေါ်တယ်။ ဒီတော့ကိလေသာအခိုက်အတန့်အားဖြင့်၃စိတ်ရှိတဲ့တဲကပထမအဆင့်ကိုတော့ဝေရမဏိဆိုတာပေါ့လေဒါတွေဒါတွေမလုပ်ပါဘူးဆိုတော့ရှောင်ကျင်ပါတယ်ဆိုတာပေါ့လေသီလနဲ့ရှောင်ပါတယ်အဝေးကနေရှောင်ရတတိနယ်တွေမသွားရဘူးကိုယ်ကနေရှောင်ရှောင်ပယ်ရမယ်ရှောင်သိပြီးတော့ပယ်ရမယ် အနာဂတ်စိတ်နဲ့ပြည့်စုံပြီးတဲ့ကိလေသာကိုတော့ဆိုပါလေကာကွယ်စူးစမ်းပြရမှာဆရာဝန်ကြီးလက်သုံးကြတယ်ဆိုလို့ရှိရင်တော့ယောဂကိုဖြစ်ပြီးကိုယ်ရင်ကာကွယ်ဖြစ်လာရင်အခုဘုရားတတိသမာဓိသမာဓိခန္ဓာအဲ့ဒါနဲ့ကာကွယ်ရမယ်ရှုမှတ်မှုနဲ့ကာကွယ်ရမယ် ဖြစ်တိုင်းမှရှိတတိယဆောင်းမှုအစဉ်ထားဆိုတော့ရင်းလေးမှရှိရှားလေးမှရှိနားလေးမှရှိစားလေးမှရှိဖြစ်တိုင်းမှရှိဒီတိုင်းမှရှိကိုယ်လေးဆန်နဲ့ဆောင်းနေငယ်နဲ့ကြော်လေးမှနဲ့ရှားလေးပေါ့လေကိုယ်ရဲ့ဆိုင်ရှုခွင့်ကျယ်ကြီးကိုယ်ရဲ့စိုက်ထားပြီးတော့လည်းငယ်ပေါ်တဲ့ရှုခွင့်ကလေးကိုပေါ်လိုက်ပေါ်တယ်ဟုတ်ရဲ့အားဆိုင်ပြီးတော့ဆွေးနွေးစာရှိပြီးတော့စိတ်ကိုစစ်စီးတယ်ဘယ်မှမပြေမပြရအောင်စစ်စီးပြီးလို့ရှိရင်အဲ့ဒါနဲ့အဲ့ဒါကြီးဖြစ်နေလို့ရှိရင် အဲ့ဒါဒီမဖြစ်တဲ့အာယုံမှာကိလေသာဖြစ်ခွင့်ရှိမယ်လို့အဲ့ဒါဒီဖြစ်သွားလို့ရှိရင်တော့ကိလေသာဖြစ်ခွင့်မရတော့ဘူးဆရာကကိုယ်လည်းခေါ်တယ်ဖြစ်လာရင်ဘာဖြစ်လဲဖြစ်မှသိသိချင်းသူ့ကိုရှိမှပြီးတော့ပြရတာယောဂဖြစ်ခင်ကာကွယ်ဖြစ်လာရင်စိတ်ကိုဖြစ်အဲ့ဒါတတိကံတရားနဲ့ကာကွယ်ရတာအလတ်စာအဲဒေါသရောအလတ်စာရာကဒေါသရောဒီသက်ရှင်နေတာလည်းအဲ့ဒါဖြစ်ရတာอืม အနိစ္စကိလေသာကတော့နေနေပယ်တဲ့အဖြစ်ရှိတယ်အပြတ်ရှိပယ်တဲ့အဖြစ်ရှိတယ်မဖြစ်ပယ်ရဘူးနေနေပယ်တာကတော့အခုရှိတဲ့အခါကျတော့နာပိုက်ချပြီးတောင်းကျိုးအဲတောင်းကျိုးသက်ပြီးပြီးမှာအစပေါ်လိသူတို့ရဲ့မျက်စိရဲ့သဘောပဲခရုပဒနာနဲ့အစဉ်စဉ်ဆင်းရဲဖြစ်သွားတာအဲ့ဒါအစွဲကြီးအဖြစ်ဖြစ်ဖြစ်အစဉ်စဉ်ဆင်းရဲဖြစ်သွားတာအဲ့ဒါနေနေပယ်တဲ့ခေါ်တယ် ပြင်းပြတယ်ဆိုတော့အားနဲ့အောင်ပေါ့ငါကမဟုတ်တာဒီဆွဲထားတဲ့ဟာဒီအမှန်တိတိပြီးတော့တစ်ချိန်ချင်းအားနဲ့တော့နေနေနဲ့ခေါ်တာပေါ့နေနေလို့ဥပဒနာကနေနေလို့အားနဲ့သွားပြီဆိုလို့ရှိရင်ဟိုလားဟိုလိုမဉ္ဇဏ်ကမပညာကအပြတ်ရှင်းချလိုက်တာဟွန်းမိကသူကရုပ်တွေပေါ်ပြီးတော့ ကိလေသာတွေနိုင်ရင်းနိုင်မှာပဲနဲ့ဥပဒနာဥပဒနာကကိလေသာတွေကိုအားလျောက်ပြုလုပ်ပြီးမှဒီကတော့ပြတ်ရှင်းနေရတာဟုတ်လားတုံ့ပြီးတော့ဖြားနေတဲ့ပုဂ္ဂိုလ်ချက်ချင်းအကြက်ကြက်ကြည့်လို့ရပါလားရပါဘူးပေါ့ဒီလိုဘာလို့ရမလဲခြေပိုင်းခြေပိုင်းကုသတိကုသတဲ့လူတွေလောက်ရမှာမဟုတ်လားတရားရှင်ကြီးကြတော့တကြီးလောက်ရမှာတကြီးလို့တရားကြောင်ရမှန်သွားပြီဆိုရင်နောက်ဘာလို့ရမလဲပြီးတော့မှဖြားပြည့် ဟုတ်လားကျောက်ရည်တောက်တာခွေးကျောက်ရည်တောက်ဟုတ်လားဒီကုတ္တလားဒီလိုဒီတိုင်းမလားအဲ့ဒီအားလျောက်လို့ပါအဲ့တော့ဝိပဿနာလေးကနှိမ့်ရင်းလာခိတိကာကြီးနှိမ့်ရင်းအစွဲကြီးနှိမ့်ရင်းလာပုဂ္ဂိုလ်တ attva အစွဲဇမဇေယထောက်တာဘုရားကဖန်ဆင်းတဲ့ဆိုတဲ့အစွဲမြဲတယ်ဆိုတဲ့အစွဲကောင်းစားချမ်းသာတယ်ဆိုတဲ့အစွဲဒါမှမဟုတ်ကိုယ်လိုတိုင်းဖြစ်တယ်ဆိုတဲ့အစွဲနားလည်ပါလားဒါတော့ အာယုံနာကြီးကတခါတည်းပြတ်သွားတာပဲနောက်ပြန်ဖြစ်သည်ဆိုတော့ဟုတ်ကဲ့ဟုတ်ကဲ့တိတိအတွက်အမြဲဒီအတ္တလေးကရှိနေတယ်ဆိုတော့တတ္တရတိတိအတွက်အဲဒီဆွဲလေးပေါ့အဲဒီဆွဲလေးတစ်ဖြည်းဖြည်းသိရှင်းသိရှင်းပေါ့လေအာလည်းအာလည်းတော့ဒီလိုသူအဆွဲရင်အာလည်းသွားပြီအမှန်တမ်းဒီလိုဆွဲရင်အာလည်းသွားပြီဆိုရင်အဲဒီကမေတ္တာဝင်ပြီးတော့အာဖြစ်ချလိုက်တာပဲအဲဒီကမေတ္တာအာလိစ္ဆာဆွဲတော့ပြတ်ရှင်းလိုက်တာ ဘယ်လိုသင်္ခါရတရားမှမျက်တည်ရမရှိဘူးဆိုအပြတ်ရှိချလိုက်တာနောက်ဘယ်တော့မှနိစ္စဆိုရဲတဲ့ဆိုတဲ့အဆုံးရှိတော့အတ္တမရှိဘူးဆိုတာအနတ္တပဲဆိုတာတခါတည်းအပြတ်ရှင်းချလိုက်တာဒါပေမဲ့လို့ဒီနတရားတွေရဲ့ဆင်းရဲကိုပြည့်ပြည့်စုံစုံမသိသေးတော့ဒုက္ခဆိုတော့ကြံသေးတယ်အမှန်ကြီးကျယ်အပင်နဲ့တတ်တဲ့ချမ်းသာတဲ့ခေါင်းစားတဲ့ဆိုတဲ့အစွဲတော့ အောက်တန်းကြတဲ့အစွဲမျိုးတိတ်အောက်တန်းကြတဲ့အစွဲမျိုးတော့သတ္တပတိမကအပြည့်ရှင်းပြလိုက်တယ်။အဲဒီအောက်အာမတန်နဲ့ဒုက္ခဆိုချမ်းသာကောင်းစားတဲ့အစွဲလေးတွေကြံနေတယ်။ဒါကြောင့်မလို့သတ္တပတ္တကရကံကြီးဟာအိမ်ကောင်နဲ့နေနေကြီးနဲ့ကြာသေးတာပဲ။အနာဂတ်ကြတော့အဲဒီအဲကာမဂုဏ်ချမ်းသာအစွဲလည်းမရှိတော့ဆရာကြီးရှင်းတော့ဟုတ်လား။အဲဒါကိုတော့နောက် အဲနောက်တစ်ပတ်ကျမှဟုတ်တယ်နှစ်ပတ်တည်းခါလောက်ကျမှမောဟကြီးဖြစ်လာဖို့မောဟကင်းလို့ရှိရဖို့အဲဒီရာဂဒေါသမောဟဒီအဆင့်၃ဆင့်ပေါ့လေအင်းအဆင့်၃ဆင့်ရှိလို့အလုတ်အလုတ်သဘောတရားနဲ့ပေါ့လေပြေပုံလေးတွေပေါ့လေပြောတော့တယ်သူကတော့အစမ်းစားပဲဒီနေ့ကြည့်တော့ဒီမှာရေးချောက်တယ် ဖြစ်လာပြီဆိုလို့ရှိရင်ဒီကငိမ့်တော့ဘေးကင်းဆိုတာပေါ့။ကြာငိမ့်တော့ဘေးကင်းရဆိုတာခုနကိုယ်ရင်းအကုသိုလ်အကုသိုလ်ရံလို့ပုဂ္ဂိုလ်ရံလည်းရှိပါလား။ကိုယ်ရင်းကရာကကိလေသာရံနေပေါ့။အဆုံးရောက်တဲ့ကိလေသာရံနေ။ တကူကောင်းဆန္ဒမှာကိုယ်သာပြည့်စုံစေခြင်းနဲ့ကိုယ်သာဆန်းဆန္ဒစေခြင်းနဲ့အဆုံးရောက်တဲ့ရာဂလောဘကိုယ်သိစွာချမ်းသာခြင်းနဲ့တတိကောင်းဆံအဲတတိကောင်းဆံလောဘရာဂတွေပေါ့ဒါကြီးကအမှန်တမ်းမမြတ်တာတဲ့စိတ်ကြီးပဲမမြတ်တာတဲ့သဘောတွေပဲစိတ်တော်ကြီးအလွန်ကိုခံရတော့ခုန ကျိုးလွန်မှုတွေဖြစ်လာပြီဆိုလို့ရှိရင်စိတ်ကလည်းပြတ်သွားပြီကိုယ်နဲ့ကျိုးလွန်ရမယ်လူတော်ဘာအရှင်ဆုံးကိုရှောင်ပြီးတော့ပြရမယ်အဲ့ဒါလည်းမကယ်ဘူးလုံးနဲ့ကျင်မဲ့ဟာရလည်းပဲရှောင်ပြီးတော့ပြရမယ်မရှောင်ပြီးတော့ဒီလိုရှောင်ပြတာလည်းမရှိတော့ဘူးစိတ်ထဲမှာဖြစ်နိုင်တဲ့မတရားလူကျင်မှုဒီလိုဖြစ်ပြီးအပိုင်ရှိလို့ဒီမှာတက်လို့ဆက်လို့ ကောင်းတာပြုလိုက်ကောင်းကျိုးမရဆိုးတာပြုလိုက်ဆိုးမရသိရင်ပြီးတာပဲကြောက်ပြီဆိုပြီးတော့စိတ်ပိုင်းဆိုင်ရာအကျင့်ဆိုးတွေပေါ့အဲ့ဒါဒီလက်ဆိုင်မှာပေါ့မတန်ပြီးဘူးဆိုလို့ရှိရင်တော့ဒါကိုယ်ရဲ့မှာကောလားအကုသရဝေရခေါ်တဲ့ခိရိစာဉာဏ်လေးပေါ့ထောင်းချနေတာပေါ့အနိကဆုံးကိုယ်ရင်းကခိရိစာဉာဏ်ကြီးထောင်းချနေတာပါ မနေနေလောက်ဘူးဆရာကြီးမကျင်းခေါ်ပါလားရမငင်းမှုခေါ်ပါလားအရှင်တရားကျမ်းအလားအနုကိုယ်ရင်းကအကုသိုလ်ရံနေကိလေသာရံနေနိတကုရတော်မြတ်စွာဘုရားကဤသုံးမှုပြတ်သွားတာအဲ့ဒီဘာကြီးမှမရှိဘူးဘာမှလည်းသုံးမှုမရှိဘူး ဒီမှာလည်းမလေးတော့ဘူးဒီနေ့မှတော့လေးတော့လေးရတယ်မကြည့်ဘူးကြည့်ရင်လည်းထီအောင်လည်းမကြည့်ဘူးဆိုလို့ရှိရင်တော့ဝေရဆိုတာပေါ့ဝေအဲခုနဘေးပေါ်ဘယဆိုတာပေါ့ဘယဆိုတာဆောက်တာပေါ့ဆောက်ချင်းဆိုတာပေါ့စိတ်ထုတ်သာသာစိတ်ထုတ်သာစိတ်ရဲ့ဆောက်ချင်းဆောက်ရင်ထိတ်လိုက်တယ်ပေါ့ဒီမှာ အဲထိတ်လိုက်မှုက၄မျိုးရှိပါတယ်အတ္တနိဝရဖယအတ္တနိဝရဖယဆိုတာကကိုယ်ကိုယ်ကိုယ်ကိုယ်ပေါ်ပြီးမဟာနောမကျေနပ်ဖြစ်တာဆွဆွဲတာငါတဲမဟာနာပဲဆိုတာပေါ့ဒီစိတ်တမကြီးဖြစ်လို့ကိုယ်မှားထားတဲ့ဟာကြီးပြန်ပြီးတော့စဉ်းစားမိတယ်စဉ်းစားမိတယ်ပေါ့လေအဲ့ဒီကျင့်လို့ စဉ်းစားမှုအနေနဲ့ဖြစ်ပေါ်လာတဲ့စိတ်စိတ်ကြောက်လာတာတွေပေါ့ကိုကိုကိုအားရတာတွေပေါ့အဲဒါအတ္တဆိုတာဘုရားဆိုတာပေါ့ညာမငြိမ်းရင်ညာမငြိမ်းရင်ဘုရားငြိမ်းမှပြီးပြီဆိုတာအတ္တရဲ့အရှင်ဘုရားကဘုရားဆိုတာကတော့ဒီလိုမျိုးရှိတယ် ဒီရရှိသူတော်ကောင်းတွေအခက်ရခံရတာပါလူတော့မတိုးနိုင်ပါဘူးကိုယ်မှားထားပြီဆိုလို့ရှိရင်တချို့သုံးဖို့တော်တော်များများပါပဲဒီကောင်းဒီကောင်းတွေလည်းမတိုးရဘူးဒီကောင်းဒီကောင်းတွေလည်းရင်ဆိုင်ရမှလည်းကြောက်တယ်ပွဲကြီးပွဲကောင်းတွေလည်းမတိုးဒီလိုခုတ်ပြီးတော့ပေါ့အဲ့လိုလေ အဲ့ဒါပရဏုဝဒပရိပယတာပဲတရားရှိဝန်ကျင်တရားရှိတော်ကောင်းတွေရဲ့အကဲ့ရခံရတာတဲ့ဒါလည်းရှောက်ဆရာပေးကြီးပဲဟင်းအဲ့ဒါလည်းရှောက်တယ်ဒန္တပြဆိုတာကဓံပေးပေါ့ဓံပေးဆိုတာကိုယ်ကစေနာယုံနဲ့ရှင်းလင်းထားလို့ဆိုလို့ရှိရင်ပါလာမလဲဥပဒေနဲ့အရေးကြီးခံလို့ရှိရင်တော့ချိန်ကံတို့ ငွေတန်လို့ထောင်တန်လို့ဆိုတာပါလေကွာအဲ့ဒါတွေလာမယ်သုံးတဲ့နမသောကံကြမ္မာတွေလည်းစိုက်ပါတော့ကွာရိုးရိုးဇန်တင်ပါရိုးရိုးရိုးရိုးပြစ်စစ်ခံရတာပါလေအဲ့ဒီကံကြီးလည်းကြောက်ကြတယ်လေသန္တာပြဆိုတာပေါ့လေကိုကကိုယ်လုံးစိတ်၃မျိုးလုံးပေါ့လေမထိတ်ဆုံးနိုင်ဘူးဆိုလို့ရှိရင်တော့ စိတ်တရားကြီးရှင်းလို့ပြီဆိုရင်အဲ့ဒီဉာဏ်နဲ့ပြင်တာပဲစေတနာကရုပ်ထားတော့ကိုယ်ကိုမှားထားပြီဆိုလို့ရှိရင်တော့ဘယ်တော့မှစိတ်ချမ်းသာမှုရှိဘူးစိတ်ဆင်းရဲမှုပဲဘယ်တော့မှဝမ်းသာအောင်မရဘူးဖြစ်ဘူးဝမ်းသာမှုတွေတော့ဖြစ်တာပဲကြောက်မှုလမ်းမှုတွေတော့ဒါတွေတော့ဖြစ်တာပဲတော့အဲ့ဒါတွေကိုခံစားနေရတော့ အဲ့တော့အဲ့လိုဖြစ်သွားပြီဆိုလို့ရှိရင်ဒီလိုဆိုတော့ပညာခေါ်တဲ့ကိုရင့်တိတ်ခါတွေမဲ့ပြီးမဲ့နေပြီဆိုလို့ရှိရင်ခဏပြီးစုကြီး၃မျိုးပေါ့အဲပြီးစုကြီး၄မျိုးပေါ့ဟွန်းစိတ်ရစိတ်မှာကြောက်ရွံ့မှုတွေပေါ့အဲ့ဒါတွေဆက်ဖြစ်လာတာရန်ငြိမ်းရင်ဘေးမချင်ဘူးရန်ငြိမ်းရင်ဘေးကျင်လာတာဟာလား အခုပုံမှန်ပြင်မှာအဲ့ဒီအခြေအနေဆက်နေပါတယ်။ဒီဆက်နေပါတယ်။အဲ့ဒီအခြေအနေရှိတဲ့ပုဂ္ဂိုလ်ကလည်းပဲຢာကကထက်ကတက်ကဖြစ်နေတော့သူကသံဖို့ထားပြီဆိုလို့ရှိရင်ကိုကိုကိုလည်းပဲဟိုတိုင်းမှာသာနားမလဲတော့ဘူး။သူကလည်းဟိုတိုင်းမှာသာနားမလဲတော့ဘူး။ ဒီဆိုတာကနှစ်ပါးလုံးနှမျိုးလုံးကိုလည်းပဲဟိုတိုင်းမှာသွားနားမလဲတော့ဘူး။ဟင်း။ဆေရာကကိုအကျအလအနုဖြစ်တဲ့ရာကကိုခုနစိတ်ခါသုံးရနဲ့ပြန်လိုက်ပြီးဆိုလို့ရှိရင်ဒီအဆိုအကျိုးစီးပွားတွေတက်လာပြီပေါ့။ပြန်ရင်းတော့ဘေးကင်းပြီပေါ့။အကျိုးစီးပွားအစ်မှာကအကျိုးစီးပွားအစ်မှာရကြောင်းကသတ္တဝါကြီးကအရှင်းသိခါပဲ။ စိတ်ဓာတ်တွေရှင်းတော့ကိုယ်ရင်းရံနေဝေးတာကိုရှင်းတာကိုရှင်းနိုင်တော့ဝေးမယ်ရှင်းမယ်။အဲဒါဆိုတပတ်တော်ရရအောင်အထုတ်ပြီးဆိုလို့ရှိရင်အပင်နဲ့ဆက်တဲ့ကိလေသာတွေဝေးအောင်နေကိုကျင်းကိုသွားမယ်။ကျင်းသွားပြီဆိုလို့ရှိရင်ဒုက္ခကြီးကြီးမဆိုင်တော့ဘူးပေါ့။ငါသိရင်အပင်မကျဆန်တော့ဘူးဆိုတာရဲတာ။နေတော့တပတ်တော်မရဘူးဆိုလို့ရှိရင်ငါသိရင်ဘယ်လိုဖြစ်မလဲဆိုတာပေါ့။ဘယ်ရောက်မလဲဆိုတာ။ သံတရားမျိုးမျိုးတွေနဲ့ဒုက္ခတိကဝင်နေတာပဲဆိုတော့ရှင်အနန္ဒကအဲ့ဒီရာဂကိုလက်တော်ကြီးကြီးနဲ့အစ်တိတ်ခါတောက်ရတဲ့ပယ်လိုက်ပြီးရှင်းလာပြီဆိုလို့ရှိရင်ကိုရုပ်ကိုစီးပွားတွေလည်းပဲကိုရုပ်ကိုစီးပွားကိုလည်းပဲပိုင်နိုင်ရှာရှာနားလည်လာတတ်ပါလေသူတို့ရဲ့အကျိုးစီးပွားကိုလည်းပိုင်နိုင်ရှာရှာနားလည်လာတတ်ပါလေ ဤဒီဘအကျိုးစီးပွားကိုလည်းပဲကောင်းကောင်းကြီးနားလည်တတ်ပါလေဒီနည်းနဲ့ပဲနောက်ရှင်ဆန္ဒอืมຢာကဟာအဲဒီလိုအခြေအနေရှိလို့ရှိနေမပယ်နိုင်တစ်မျိုးပယ်နိုင်တစ်မျိုးပေါ့อืมတကယ်တော့မပယ်နိုင်ဘူးဆိုလို့ရှိရင်ဘာတွေဆက်ပြင်နိုင်လဲဆိုလို့ရှိရင်ຢာကနဲ့ဆုံးဘူး မှုနေတဲ့ပုဂ္ဂိုလ်ဟာငန်းငန်းနဲ့ဖြစ်နေတဲ့ပုဂ္ဂိုလ်ကဒါရဖို့ပဲပြိစိုက်တာ။တရားတာမတရားတာမတွေ့ဘူး။မတရားမှုနေတာဖြစ်တာပဲ။တစ်ချက်ညတ်တာမှုရှိရှိသိမသိကျိုးရှိရှိဆိုတာမဖြစ်နိုင်တော့ဘူး။ဒါပဲ။ကုတူဝေါဇာတိသောဇာသမားတွေမှာဒီမှာဖြစ်လာကြည့်ရော။ကိုယ်ရုပ်ရှိပြီးရောကိုယ်ရုပ်ရှိကောင်းလာရင်ပြီးရောဆိုတာပါလေ။ဒီတိုင်းဖြစ်နေတော့စဉ်းစားကြည့်တာပေါ့။ တိုင်းသားပြည်တွေအများစုပဲတောက်ရှိကြတာကွာဒီတော့ဇာကထူပြောတော့ဇာကရဲ့နောက်မှာဇာကခေါ်တဲ့ဒေါသရဲ့နောက်မှာမောဟကပါလာပြီမောဟဆိုတာတူဝေမုံမွားတယ်မပြတ်မသားဖြစ်တယ်ပေါ့လေတကယ်အမှန်တရားရှိရှိရှိဖြစ်နိုင်တယ်အဲ အသိဉာဏ်မျိုးလည်းမရှိတော့ဘူးစိတ်မသွင်းဖြစ်နိုင်တဲ့အသိဉာဏ်မျိုးလည်းမရှိတော့ဘူးဒါမျိုးလည်းမရှိဘူးတကယ်အမှန်တရားကိုသိမြင်နိုင်ညာဆိုတော့ဝေကောက်ပြီပေါ့စိတ်ရင်းလုံးတရားတော်မှမရှိတော့ဘူးဆိုတော့ဒီသင်္ခါရအဲအဲဒီခါရသင်္ခါရပလာဆိုတာပေါ့လေဒီသင်္ခါရပလာဆိုတာပေါ့လေစိတ်ရင်းလုံးအားစိတ်ရင်းလုံးသွားရတယ်လေကုန်ခန်းသွားပြီအဲတော့ကုန်ခန်းသွားတော့ အဲ့ဒီလိုຢာကအဖြစ်အဲခုနအဆုံးရောက်တဲ့ຢာကရှိသူဟာမိမိတို့ကအကျိုးရှိပါကိုကောင်းကောင်းနားမလည်ဘူးဆိုလို့ရှိရင်အဲ့ဒီလေကူကမသိဘူးသူဝေဘူးမပြတ်သားဘူးဘောကရှိရှိနေဒါမလို့ຢာကဟာကောက်အောင်လည်းပြုတ်တတ်ပါလေဒါတော့ ဉာဏ်မျက်စိဉာဏ်မျက်စိဖြစ်အောင်လည်းပဲမပြုလုပ်တတ်ပါဘူးတဲ့ဉာဏ်စိတ်ဉာဏ်မျက်စိမပွင့်ဘူးပေါ့လေပိတ်ရပိတ်နေတယ်တည်းရောပေါ့ဒါတော့အသိဉာဏ်ကိုလည်းမပြုလုပ်တတ်ပါဘူးတဲ့အသိဉာဏ်သုံးရသုံးရဆိုတာတည်းပဲပေါ့ခွဲခြားစိတ်ဖြာပြီးတော့သိနိုင်တဲ့ခုနရာဂကိုတစ်ဖြည်းဖြည်းတစားစားပြင်ရင်းကနေပြီးတော့အသိဉာဏ်နဲ့တိစ္ဆာကြီးနဲ့ တိုင်တိုင်တိုင်းပဲရောက်လာပြီဆိုလို့ရှိရင်ဒါလည်းအကျိုးဖြစ်စီလာနေလာမယ်။ဒါတွေကျင်းသွားတယ်ဆိုတော့ယုံနာတိုက်ဆိုင်မှုကအစစ်စစ်စဉ်ညာလေးကိုပွင့်လာမယ်။အကုန်လုံးပေါ်ဒီပယ်တဲ့အရာတွေလည်းပဲကိုယ်ကိုယ်ပြောပြောခြားခြားနားနားပေါ်ရှင်းရှင်းလင်းလင်းသိနေလာမယ်။မပယ်တဲ့အရာဆောင်းတဲ့အရာတွေလည်းကိုယ်ပြီးတော့ခြားခြားနားနားသိလာနိုင်မယ်။အခုတော့ကန့်သွားတယ်ဆိုတော့ ဉာဏ်မရှိရှိတော့ဘူးအသိဉာဏ်လည်းမရှိတော့ဘူးအသိဉာဏ်မရှိတော့ဘူးဆိုလို့ရှိရင်တော့အဲဒီကုနာသာသနာနာရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသိတဲ့အသိဉာဏ်လည်းပဲချုပ်ခွင်နေရဆိုတဲ့အဓိပ္ပာယ်ရရတာပေါ့ဒါကရှိတဲ့ပညာလည်းပဲချုပ်ခွင်သွားပြီနောက်တော့ထားပြီးတော့လည်းပဲအသိဉာဏ်အလင်းပေါ်မလာတော့ သိရင်ထုတ်ခဲ့ပြီဆိုလို့ရှိရင်တော့မောင်ကြသွားပြီဆိုတဲ့အဓိပ္ပာယ်ပေါ့မောင်ထဲမှာလမ်းသွားလို့ရှိရင်လမ်းမှာရောက်ဖို့မလွယ်ပါဘူးလမ်းမှာရွေးလျှောက်သွားနေမယ်ဆိုလို့ရှိရင်အဲ့ဒီအဆင့်ကြီးရောက်သွားပြီဆိုလို့ရှိရင်တော့ဆင်းရဲဒုက္ခပဲရောက်တော်လာပါပဲဝိခာတပစ္စိကဆိုတာပေါ့လေကိုယ်ပြင်မှာစိတ်ပြင်မှာပေါ့လေအဲ့ဒီအတိုင်းဝိုင်းလေး ဆက်ရောက်သွားပြီအဲ့ဒီတိုင်ဝင်လေးဆက်ရောက်သွားပြီဆိုလို့ရှိရင်ရင်းချမ်းရေးကိုဖြစ်စေနိုင်တဲ့အပူရင်းချမ်းကိုဖြစ်စေနိုင်တဲ့အာဖြစ်စေနိုင်တဲ့သဘောမျိုးလည်းရှိတော့ဘူးလေ။ဇာကကြီးရင်းသွားအောင်ဖြစ်စေနိုင်တဲ့သဘောလည်းရှိတော့ဘူးလေ။အဲဒီအရှင်လာလာကဇာက6လုံးနဲ့ပေါ်ပြီးအန္တကရဏောအသကုကရဏော အညာနာကရဏောပညာဤရောကောဝိကတပက္ခိကောအနိဗ္ဗာန်ကောင်းတမီကောဆိုတဲ့စကားချုပ်ခုလေရှုပ်ချပြီးတော့ဘောလေဇာကားနဲ့ပတ်တယ်လည်းဆုံးသက်သွားလို့ဆုံးပတ်သွားပါတယ်။ဟွန်းဇာကားဒီသန္တာတုတ္တမှာဌာနပရပိုက်ကရှင်နာနာကိုနည်းနည်းလေးဘောလေသင်ကြည့်ပြီးတော့ မေးတဲ့လေးကိုအကြောင်းပြုပြီးတော့ရှင်းတာကလည်းပဲတကယ်မှတရားသိစေလိုတဲ့အနေနဲ့ငါတို့သာသက္ကရောသမောဟဤကြောင့်ဤလမ်းတွေကိုပေါ့ဒီပတ်မှန်နေတယ်ငါတို့သာရှင်းပြီးမှနေကိုခိုးခိုးကြကြခြားခြားနာနာပေါ့ဒီပတ်မှန်နေတယ်သိကမ်းလို့နေတယ်ဒီလိုစီမရှိဘူးဆိုတာပေါ့လေအဲ့ဒါလိုဖြေပေးပါတယ် ဒီမှာကတော့လည်းမြတ်စွာဘုရားဟောထားပါတယ်။ဘာမှတော့ဟောရဟောရလေ။သင်္နာလိုက်တာဆိုကောင်းတယ်။နတ္ထိရာဂသမောနတ္ထိရာဂသမောအဋ္ဌိအဲဟုတ်တယ်။နတ္ထိရာဂသမောအဋ္ဌိဟမ်ဟမ်အဋ္ဌိအဋ္ဌိရာဂသမောအဋ္ဌိ ဒါကသမောဆိုတာတက်မဲ့တဲ့ယာကနေတူတယ်တက်တဲ့နဲ့တဲ့ဆွဲတယ်ကတ်တယ်ညှိတယ်ဆိုတာပေါ့။ဟာပေါ့။ဟမ်လောကပါပဲ။လောကကယူလေးအိုင်ကောင်းနဲ့တွေ့လို့ရှိရင်သိခြင်းတဲ့သဘောလေးပေါ့။ဖြစ်နေတဲ့သူဖြစ်တော့ရှိတယ်။ဒါကတော့လူချင်းတရားအာယုံကိုအာယုံပြုပြီးတော့ပြုပြီးလိုက်ပေါ့လေ။ ငါကကတ်လာတယ်ဟောဆွဲသွားတယ်နောက်မက်တဲ့ဒါတွေပေါ့လေအစစ်စစ်စစ်စစ်ဒါတွေအားကြီးကောင်းလာတာပေါ့လေသာဂာမိသောတာမိမောဟမိဆိုတာပေါ့ဒီသုံးမျိုးနဲ့ဆက်ဆက်ကြတယ်ခေါ်ထားပါတယ်ဒီမှာဇာကနဲ့ကြည်တူတဲ့မိတဲ့ဆက်ရှိဆိုတာဒီဇာကနဲ့တူတဲ့မိမရှိဘူးတဲ့ဆိုတော့ သတ်မှတ်တဲ့ຢာကားနဲ့ပြီးတဲ့နည်းမရှိဘူးပဲကောင်းတာလေးကိုချူပြီးတော့လည်းကောင်းတာတဲ့တဏှာနဲ့ကြည့်ရတယ်မရှိဘူးအာယုလေးတွေရလာပြီးဆိုရင်အဲ့ဒါကြီးဆွဲတယ်မက်တယ်ဟင်းငန်းငန်းတဲ့ဖြစ်တယ်ဟာပါအဲ့ဒါလောအမိကြီးကောင်းနေတာပဲဒါကမိကြီးကောင်းနေတာပဲငန်းငန်းတဲ့ဖြစ်တယ်ဆိုလို့ရှိရင်ဒါရမှရှင်းနိုင်တယ်မရလို့ရှိရင်ရှင်းနိုင်တယ် တချို့အသေးတော့ခံနေတာပဲဘုဒ္ဓကြောင့်ရှိပါလေဒါကြီးအရာကကြီးတောင်းတာပဲတချို့မထိနိုင်လို့ဇာကရဲ့အာယုံကိုပေါ့ရှိနေရင်အသက်ကြီးတော့လည်းရှိတာပဲအဲဒီလောက်ရှိဖြစ်တာ။နောက်မဲ့တဲ့ခါကျွမ်းတော့တာပဲ။ဒီလိုလည်းပတ်ပြီးလည်းတွေးပြီးပေါ့လေနှလုံးက အဲလောဘအခြင်းကဟတ်မှာဆိုလို့ရှိရင်အဲဒီမှာရှိတဲ့သေးကိုဒါကအပုဒ္ဒါကဟတ်လိုက်တဲ့ခါကျတော့ခဲသွားတယ်။အယောင်နဲ့ပြီးလို့ကြောင်းသွားတယ်။သေးပြစ်သွားတယ်ခဲသွားတယ်အဲဒီသေးကနှလုံးအသက်ရှင်ရနေပြီးတော့တက်တဲ့ဟာကလည်းမှသွားပြီးတော့ဆို့တော့အသက်ရှင်ကြောက်ပြီးတော့သေးရော။ဟင်းဒါကမှဒါကလည်းရှိတယ်ကမှာ။ အောင်မြတ်စွာဘုရားကအာယုတ္တမဲ့ဆွဲလာနဲ့နန်းကတဲ့ဆွဲလာနဲ့ຢာခနဲ့ပြူတဲ့မီးဆိုတာမရှိတဲ့လို့ဟောထားပါတယ်။ဆရာကဆရာဖွင့်ဆိုချက်ကလည်းဒီမတိတကသမောဆိုတဲ့နေရာမှာတဲ့ဒီကိုလည်းမတွေ့ရဘူးလေ။ မိကိုမပြဘဲနဲ့မိကိုမပြဘဲနဲ့လောင်နေတဲ့မိတဲ့မိကိုကိုမမြင်ရဘဲနဲ့လောင်နေတဲ့မိတဲ့ပြီးတော့မိတော့ကိုလည်းမတွေ့ရဘဲနဲ့လောင်နေတဲ့မိတဲ့မိကြီးကလည်းမတွေ့ရဘဲနဲ့လောင်နေတဲ့မိတဲ့မိလောင်ပြီဆိုလို့ရှိရင်မိကိုလေးတန်းလာတာပဲလေအောင်မိတော့ကလေးဖြစ်လာတာပဲလေအချိန်ရပြီဆိုလို့ရှိရင်မိကြီးကဖြစ်လာတာပဲလေရဲနေတာပေါ့ အဲ့တော့မိခိုးနဲ့မိတော့မိရှိတဲ့ရဲနေတဲ့မိကြီးမပြဆဲနဲ့ပေါ်လေအတွင်းမှာအတွင်းမှာလောင်ချွန်းရပါတယ်ဟင်းအတွင်းမှာလောင်ချွန်းပြီးတော့ဒီရင်းတက်လို့မရနိုင်တော့အောင်ပေါ်လေကြာဖြစ်တဲ့အစီပေါ်လေဟင်း ကြာရည်ဖြစ်သွားတဲ့အချိန်ကြောက်ဆန်းဆောင်နိုင်တဲ့မိပါတဲ့ကြာကနဲ့တူတဲ့မိမရှိပါတဲ့မြတ်စွာဘုရားဟောထားတဲ့သိတဘာဝကြတဲ့ကလည်းဘာဖြစ်လို့လဲဆိုတော့လူတွေဟာအယုံကောင်းတွေကိုတတ်မဲ့တဲ့ကြာကကမ္မရာဂပေါ့ကမ္မဘဝကိုတတ်မဲ့တဲ့ကြာက သူ့ဘဝလက်ဘဝမှာဖြစ်ချင်တာလေအဲကာမဘဝကာမဘဝကဒီကာမရကစွမ်းမှုတာပဲဆိုကာမဘုံကြီးကကာမဘုံသားရဲ့အလိုကြပါလေကာမဘုံကြီးပေါ်တယ်ဒီကောင်ကြောက်လာကောင်ကြောက်ကောင်ဖြစ်ပြီးကောင်ပေါ်တယ်လူချင်းစရာကာမဂုဏ်လေးပေါ့ကာမကသူကသမျိုးရှိတာပါ လူချင်းစရာကာမနဲ့လူချင်းတာလူချင်းတဲ့ကာမလူချင်းစရာကာမတော့ကာမီတိတိကာမောကာမီတိတိလူချင်းမေမောအာယလူချင်းမေမောအခါရယလူချင်းမေမောခံရသောကြောင့်ကာမောကာမမြည်ပြီးဘုရားကပြောနေတဲ့ မြင်ကောင်းကြားကောင်းနားကောင်းရတာကောင်းအဖြစ်တွေကောင်းပေါ့ကောင်းတဲ့ကောင်းတာတွေအစဉ်စဉ်စဉ်စဉ်ကောင်းတဲ့ကောင်းတာတွေပေါ့ဒါသမတေရာကဖြစ်ချင်းတရားဌာနအကြောင်းတွေကဝတ္ထုတွေလည်းခေါ်ပါတယ်လူချင်းတရားအာယုဝတ္ထုတွေလူချင်းတရားကာမပါပဲအခုလူကြီး နှက်ပြီဆိုတော့မျိုးကတော့အဲဒီလိုမျိုးကြောက်ကြောက်နာမောရောက်မှဖြစ်ပြီးကောင်းပါဒီဟာကိုအလေးထားတဲ့ပုဂ္ဂိုလ်ကြီးစိတ်တိုင်းရပါလိမ့်မယ်ကာမတဏှာကြီးဖြစ်စားရကာမကာမဂုဏ်နဲ့အလုံးပေါ်တယ်အဲဒီကာမဂုဏ်ကာမကုဏဆိုတာကုဏဆိုတာကဆန့်ချုပ်ထားတယ်ဆိုတဲ့အထိကိုရပါတယ်ဆန့်ချီထားတယ်ချုပ်ထားတယ်ချီထားတယ်တုတ်ထားတယ်ဆိုတဲ့အတိပဲပေါ့ အဲဒီအာယုကာမဂုဏ်တွေကိုစိုက်နေတဲ့ပုဂ္ဂိုလ်ကဒါတွေတွေ့ပြီဆိုလို့ရှိရင်ဒီတွေ့ရတဲ့အာယုကတွေ့ရတဲ့လူကြီးတွေကအာယုကအဲ့ဒီပုဂ္ဂိုလ်ကိုအဲ့ဒီအာယုမှာလွတ်ထွက်သွားရအောင်ဒုက္ခချီထားလိုက်တာမခွက်နိုင်တော့ဒါရမှစီမံနေတော့ငန်းငန်းတဲ့ဖြစ်နေတော့တာနာဆိုကာမကုဏဆိုတာလူချင်းတရား သိခြင်းနဲ့မောသူကိုအဲ့ဒီအာယုံမှာမတုတ်မအောင်တုတ်ထားတဲ့သဘောခြိထားတဲ့သဘောဖွဲ့ထားတဲ့သဘောပေါ့လေဒီမှာဟုတ်လားဟုတ်တာပဲတော့လည်းချတာပဲအဲလိုတစ်ခုငန်းငတ်တဲ့ရှိပြီဆိုလို့ရှိရင်တော့အခွင့်နဲ့မကွာရပါဘူးဒါရမှရှင်းနိုင်တယ်ဆိုလို့လည်းဖြစ်သွားတာပဲဒီမှာအဲ့ဒီခါကြီးမှာစဉ်းစားပေါ့အဲ့ဒီຢာကကြီးက အခိုးလည်းမပြဘူးဒီရိုးရိုးမီးဆိုလို့ရှိရင်မီးကိုယ်တွေထွက်လာတယ်အခိုးမပြဘူးခိုးပြနေတောင်းနေတာမီးတော့လည်းရှင်းပြမပြဘူးမီးတော့မပြဘူးလည်းလောင်းနေတာမီးတော့ရှိမှမီးကြီးဆိုတာဖြစ်ရတာကိုရဲနေတဲ့မီးကြီးမပြပဲနဲ့လောင်းနေတာအဲ့ဒါကြီးသူကမသိကြဘူး အဲ့ဒါကြီးတောင်းနေတော့ဒီကလုံးလည်းပတ်နေတယ်တွေးဘယ်လိုနေမလဲဆိုတော့ကြည့်ပေါ့ခုလောင်းနေတဲ့ຢာကားကဘုရုမိပြီးတော့ဖြစ်တယ်လေຢာကားကသူကအရိယဝတ္ထုခေါ်တဲ့ရုပ်မှာပေါ့ဒီမိပြီးတော့ဖြစ်နေတာအရိယဝတ္ထုဆိုတာနှလုံးသားအတွင်းမှာ တွေးကြည့်ကြအဲလက်သုတ်တာလည်းရှိတယ်ဆိုရတယ်ဒီတွေးကြည့်တဲ့ပေါ်မှာကလားရိုးရိုးစိတ်ကြီးအင်းနေဒီစိတ်ကြားစိတ်နာစိတ်စားစိတ်ထိစိတ်အဲ့ဒီစိတ်ကတော့ဆံရဆံရပေါ့နော်မျက်စိကြည့်တဲ့မှာမြင်စိတ် နာကြည်တာမှာရှားစိတ်နှာခေါင်းအကြည်တာမှာနာကြည်စိတ်ရှားကြည်တာမှာအရသာကြည်စိတ်ကိုယ်ကြည်တာမှာထိကြည့်တဲ့စိတ်မာတာပြောတာစံတာလူတာပူတာနှွေးတာအေးတာစောင်းတာတင်တာလောက်တာကိုသိတဲ့စိတ်အတီးအတီးပေါ်ပြီးအဲ့ဒီစိတ်၅မျိုးရဲ့ကြည်ရာကကြီးကြဖြစ်နေတာဉာဏ်နဲ့စိတ်ကြည့်တဲ့စိတ် မြင်လျောင်ကြားလျောင်နားလျောင်စားလျောင်ထိလျောင်ခေါ်တဲ့အဲ့ဒီစိတ်ကြီးရဲ့ကြည်ရာကတော့နှလုံးသားအတွင်းကြည်လေးနဲ့တွေးအစုလေးရှိတယ်အဲ့ဒီတွေးအစုလေးမှာအဲ့ဒီအရိယဝတ္ထုကတည်နေတယ်လို့ဆိုရတယ်အရိယဝတ္ထုရဲ့တွေးအစုမှာတည်တော့စိတ်ကကောင်းတာຢာကပူမိပြီဆိုလို့ရှိရင်ဘယ်လိုနေလို့ရှင်နေပါလိပူလာတာကောင်းပူလာတာ မရှောင်ပါရမလားဘယ်လိုနေတော့အဓိကကြားလို့ရှိရင်ရေပူသလားခေါင်းပူသလားဟမ်ဟမ်ကောင်းပူလားရေပူလားဟမ်ဟုတ်တယ်လားကောင်းပူကရေစီရောက်တော့လားသုံးဖို့ရင်ကအပူကကောင်းစီရောက်တယ်ထင်လား စိတ်ဝင်စားစရာလောဘကြီးဖြစ်ပြီဆိုလို့ရှိရင်ကောင်းကအရင်ခုံသလားရင်ကအရင်ခုံသလားဟမ်ဟုတ်လားလိုက်ပေါ်ပြီပေါ့ရရင်ကုန်မှာပေါ့နှလုံးသားထဲမှာတွေးကြည့်တာဘယ်လေပတ်လို့ဖြစ်နေတဲ့တွေးကြည့်တာဒီတွေးကြည့်တာကမှခုနဟာရယဝတ္ထုစိတ်ရဲ့ဒီဟာရယဝတ္ထုဖြစ်တယ်ဒီဟာရယဝတ္ထုမှာ ခုနຢာကခေါ်တဲ့လောဘကြီးအတီးသူနဲ့ရှင်တွဲတဲ့စိတ်နဲ့အတူပေါ့လေအဲ့ဒီမှာပြီးနေတီးຢာကကသုံးဖို့ຢာကနဲ့ရှင်တဲ့စိတ်ကအဲ့ဒီဟာကြောက်သူကပြီးတော့စိတ်ပူပြီဆိုလို့ရှိရင်သူရဲ့တရားဌာနခဏအရာဝတ္ထုလည်းပူပြီးပေါ့အရာဝတ္ထုနဲ့ဆက်ဆက်နေတဲ့တွေ့ရှိတဲ့ကော အရေးတများအပူနဲ့ထိပြီဆိုရင်တော့ကြားတော့ပါဖြစ်တာတော့ကျဲသွားသလားခဲသွားသလားအထူးသဖြင့်သွေးဟာအပူနဲ့ထိလို့ရှိရင်ကျဲသွားသလားခဲသွားသလားဟမ်ဘယ်လိုဖြစ်နိုင်လို့ဘယ်လိုဖြစ်နိုင်လို့အပူနဲ့ထိရင်ပို့ပြီးတော့သွေးကကျဲသွားသလားတော့မခဲသွားသလားဒီကြည့်ပြီးတော့ခဲသွားသလားဟမ်ဟုတ်ပါဘူးဟုတ်ကဲ့ တကယ်ကြည့်ပြီးတော့ခဲသွားမှာမလားဒီကြည့်နေတော့မှအသွားတွက်ပြီမယ်လို့ပြစ်သွားရင်တော့မခဲသွားရင်အသွားပဲလို့နေမလဲဟမ်ပြစ်သွားရင်ပြစ်သွားမှာမလားသုတ်ပိတ်မလားသုတ်ပိတ်လို့ရှိရင်ခဏနှလုံးဟာပေါ့လေ ကြည်ငြိမ်တဲ့စိတ်ကြီးရှိရာပြီးနေလို့ရှိရင်စိတ်ကကြည်ငြိမ်လို့သူလည်းဘယ်လိုနေလဲအားရအောင်သူကြည်ငြိမ်မှာမလားကြည်ငြိမ်လို့ရှိရင်တွေးလဲငြိမ်မှာမလားအေးမှာမလားဒီလိုဖြစ်မှာမလားဟွန်းတွေးနေလည်းပဲကျဲကျဲကျဲနေတယ်ပေါ့တွေးသွားလာကောင်းနေတယ်ပေါ့အသက်ရှိလို့လည်းကောင်းနေတယ်ပေါ့ရုပ်ကြည်အဲ့လိုຢာကမျိုးဝင်လိုက်လို့ရှိရင်အပူဓာတ်နဲ့တွေးတဲ့ တွေ့ရတဲ့သွေးဟာကျဲရနေပြီးတော့ပြစ်ခဲသွားတာပြစ်ခဲသွားတော့နှလုံးအသွားလာဆုတ်ပြီးတော့ဟုတ်ရဲ့စိတ်ရှိချက်သွားတာစိတ်သွားတာတော့မှနောက်ထပ်သွေးတွေကလည်းဒီတိုင်းဒီတိုင်းပဲလာနေတယ်ဘာဖြစ်လို့ဆုတ်ပြီးတော့စိတ်ရှိချက်ပြီးတော့ပြေရောအဲ့လောက်ဒီဒုက္ခပြေတယ် ။ဒါလို့ຢာကနဲ့တူတဲ့မိမရှိလို့မြတ်စွာဘုရားမိကြတာပါလေမှာ။အဲဒါမိကိုမိကြီးမိတော့မပြပဲနဲ့လောင်ကျွမ်းနေတဲ့မိမျိုးရှိသလားလို့မေးလို့ရှိရင်ဘယ်လိုရှိမလဲ။ဘယ်လိုရှိမလဲ။အဲဒီမိကပါမိလဲဆိုလို့ရှိရင်ဇာကျကိဇာကအကိဟုတ်လားအာယုန်တွေကိုငန်းငန်းတဲ့တတ်မဲ့တဲ့ သတ်မဲ့တဲ့ဆရာကြီးတော်မိသိတယ်မလားဆရာကြီးတော်မိဒီကိုမိတော့မိကြီးမပြပဲနဲ့အတိတ်ကြိတ်ပြီးတော့လောင်းနေတဲ့မိအဲ့ဒီမိဟာစိတ်ဒုက္ခပေးတယ်ဆရာဖြစ်သွားအောင်လုပ်နိုင်တယ်ဟွန်းအဲ့လောက်ကြီးဆန်းဆောင်နိုင်တယ်လို့ဆိုရတယ်ဓမ္မ အလွန်ကြောက်ရှာကောင်းပါတယ်ဒီမှာอืมဒီတော့ကြောက်ပြအောင်ဆွမ်းဆောင်နိုင်တယ်ဆိုတော့အဲ့ဒါစဉ်းစားကြည့်ပါလူတရားပြုလုပ်နိုင်တယ်ဆိုတော့စဉ်းစားကြည့်ပါကြောက်တိုင်းနဲ့ရှိတယ်မီးမရှိဘူးဆိုတော့လူတရားနဲ့ပြုလုပ်နိုင်တယ်ဆိုတော့ဒါစဉ်းစားကြရအောင်ကောင်းပါလေဒီတော့ရိုးရိုး ကိုချင်းတရားမရှိတဲ့ပုဂ္ဂိုလ်တွေပေါ့လေကိုလို့သိတရားမှမရှိတဲ့ပုဂ္ဂိုလ်တွေဇာကအနှုတ်ကိန်းမပြဘူးအနှုတ်လက္ခဏာမပြဘူးကျွလွန်သောကားရဲ့အဖြစ်အထိရောက်သွားတဲ့ဇာကကိုရှောင်တိန်ပြီးတော့ပယ်တာလည်းမရှိဘူးဇာကကိုလည်းလောဘကြီးကြီးလာပြီဆိုလို့ရှိရင်သူများပစ္စည်းအပိုင်ရှိလို့ရာကနေပြီးတော့မတရားပိုင်ရှိလို့ရာနေပြီးတော့ အပိုင်ရှိတဲ့အရှင်နဲ့ရောက်သွားတာပါမိစ္ဆာစရကာမမှုဇာကအလိုလိုက်ပြီးတော့မထိမ့်သိမ့်နိုင်လဲနဲ့မဆောင်သိမ့်နိုင်လဲနဲ့ရှင်းလို့လည်းအဆင့်ကြီးရောက်သွားတယ်ကိုရုပ်ခဲ့ပြီးတော့လိန်လုံးညာလို့တက်လို့တဲ့ຢာကပေါ့မထိနိုင်မသိနိုင်အာကြည့်တာဆိုလို့ရှိရင်တော့လိန်နဲ့ຢာတဲ့အပိုင်းကြီးရောက်သွားပြီဆိုလို့ရှိရင်တော့ကိုလည်းပဲအချင်းကြီးပြက်သူတစ်ပါးလည်းပဲကိုယ်တော်နဲ့ဆင်းဒုက္ခတွေရောက် မူးခြင်းလို့တောက်တယ်ကြော်ခြင်းလို့တောက်တယ်ဆိုတော့ပေါ့လေတောက်လိုက်တဲ့ခါကျတော့ဒီချွေကြီးပေါ့လေကိုယ်လည်းရောက်သွားပြီဘယ်လိုဖြစ်လာလဲဘယ်လိုဖြစ်သွားတော့တပည့်စိတ်ကလေးဘယ်လိုဖြစ်သွားတော့မူလစိတ်ကောင်းလေးဘယ်လိုဖြစ်သွားတော့ဟင်စိတ်ကောင်းလေးကဒီလိုဖြစ်သွားတယ်မလားနည်းနည်းရစ်သွားတယ်နည်းနည်းလေး အဲတောက်လိုက်တဲ့ကနည်းနည်းပြည့်သွားတာပေါ့နောက်တော့ထွက်ဆင်းလိုက်တဲ့ခါကျတော့ပိုရစ်သွားတယ်ဟုတ်လားနောက်တော့ဆက်လိုက်တဲ့ခါကျတော့ဘာဖြစ်လို့ရည်ရနေပြီးတော့ဘူးသွားတယ်လူသေးတဲ့ဆိုပြီးတော့ဒီကဖြတ်ဆင်းလိုက်တဲ့ဒီလိုဖြစ်သွားတော့ယူသွားတယ်ပေါ့ဟုတ်လားအယူဟာကိုယ့်စိတ်ကိုမထိုင်နိုင်တော့ ကိုယ်လည်းမထိနိုင်ဘူးနှုတ်လည်းမထိနိုင်ဘူးသင်ရတယ်လုံးတော့တာပဲယူတော့တော့လို့ဆိုရမ်းတယ်ပေါ့ဥမာပြမှာအဲခုနပီယာတို့ဘာလို့ရက်တို့ကလည်းပဲဆန်းကြအောင်လေကဟုတ်ရောဟိုဆိုင်ပုတ်ကြီးကျောင်းရအရက်ကျောင်းရတယ်ဟုတ်လားနိုင်ငံခြားအရက်တို့ဘာလို့ဆက်ရက်တို့ဘာလို့ပီယာတို့ဆိုင်ပုတ်ကြီးတွေ့ရမလားဒီအောင်နဲ့ဆက်နေတာ တရားသမားကြီးရဲ့သမားကြီးအာယုမကလေးတော်မှာပါတယ်ပြောတာတတိယမှုရှိပါပါတယ်ရှိလို့ရလို့ပါတယ်ဟုတ်မလားအဲ့ဒါကြီးတော့ပမာဒဌာနတော့ဒါလေးပေါ့ပမာဒဌာနတော့ပမာဒပမာဒဆိုတာကတတိချင်းတဲ့သဘောပါပဲတတိကို ထားမှမကြည့်ရဲနဲ့ပေါ့လေခါတယ်ဟိုလွတ်လပ်ခွင့်ပေးထားတဲ့သဘောပါလားကျင့်လို့သွားကားတဲ့ဒီကြောက်သွားလို့ရှိရင်ကိုယ်နှုတ်စိတ်သုံးမျိုးလုံးပေါ့လေသူ့ကဘာဘာအကျင့်စိုးတွေကိုထိမ့်ရသိရမှမတည်ပဲနဲ့ကျွလွန်တော်လို့ဆိုတာပေါ့လေလွတ်လပ်ခွင့်ပေးထားတဲ့သဘောအဲ့ဒါကိုမေ့တယ်ခေါ်တာပါပဲမေ့တယ်ဆိုတာကဟိုယောဂကြီးတဲ့တို့မေ့တာမျိုး အမြင်အကြလို့သတိမေ့သွားတာမျိုးရင်းနေလို့မေ့တာမျိုးအဲဒီလိုမေ့တဲ့အမြင်မျိုးတော့မဟုတ်ပါဘူးအဲတော့ဒီမှုစိမြင့်စီဝါတောက်လိုက်တဲ့အခါကျတော့ငကိုစိတ်ကောင်းလို့ရဟာဘာလို့လဲမရှိတော့ဘူးဖြစ်သွားတာရှိတော့ဖြစ်သွားတယ်ရည်တည်ရည်တည်ရည်တည်ဖြစ်သွားတယ်စိတ်ကောင်းလို့မရှိတော့ဖတ်ရှင်တဲ့အခါကျတော့ရည်တည်ရည်တည်ကနေတော့ဘယ်လိုဖြစ်သွားတော့အရင်များတော့မှုရဲ့အမှုများတော့ဘာလို့ဆို ယူရယူရပါပြီဆိုရမ်းနေပေါ့။ရေမှုရင်းရမ်းလည်းကျတော့တာ။ပမာဒဌာနအဲမိလျော်ကြီးအကြောင်းဆိုတာ။မိလျော်ကြီးအကြောင်းဆိုတာကဟာယောဂတိရှိလို့မေ့နေတာအမြတ်ကြလို့မေ့တဲ့အမြင်မျိုး။ရေရဲ့မေ့လို့မေ့တဲ့အမြင်မျိုးဒီလိုအမြင်မျိုးတော့မဟုတ်ပါဘူးဆိုတော့ခန္ဓာ ဇာတာတွေပေါင်းကြငါလို့ထိမ့်နိုင်သိရရှိပြီးတော့ပေါ့လေခုနမောဟကလည်းဝဲလာပြီဆိုလို့ရှိရင်တော့ဘာမှမမြင်တော့ဘူးဆိုတော့ရမ်းလာတော့တာပဲအဲ့လိုဖြစ်တော့ဒီလိုကြောက်ဆက်ခေါ်ပါရဲ့ဆိုရမ်းလာပြီဆိုလို့ရှိရင်ရှောင်ကြရမယ့်အချက်တွေကိုရှောင်ဖို့ဒီဘုရားကြီးလက်ဟင်းသွားပြီလက်ဟင်းသွားပြီဆိုလို့ရှိရင်တော့ကျက်ကျက်သွားပြီဆိုတဲ့အတိတ်ပဲပေါ့ ရှောင်ရှားခြင်းနဲ့ຢာတွေကိုရှောင်ရှားဖို့ရာအတွက်လက်ချင်းချက်ွက်တဲ့သဘောကိုဒီရဌာနမှာမိလျော့တယ်ဝတ်ချရခေါ်တာပါပဲဒီမှာဒီတော့ဒီဥစေဝါကိုရဲရောက်သွားတဲ့ခါကျတော့ရှောင်ရှားခြင်းနဲ့ချက်တွေကိုရှောင်ရှားဖို့လက်ချင်းချက်ွက်ပြီးဆိုလို့ရှိရင်ကောင်းတဲ့ကုလသေချာအပြုအမူတွေဖြစ်ဖို့ ဆောင်းပွားလိုက်နာခြင်းတဲ့အရာတွေကိုလည်းပဲအဲ့ဒီခိုက်တာမှာဆောင်းပါမလားပွားပါမလားလိုက်နာပါမလားအဲ့ဒါလေးကိုလေ့ကျင့်သွားပြီးတော့တစ်ခွတ်တော်ပြီးတော့ဆောင်းချခြင်းတဲ့အရာတွေဆောင်းချဖို့တင်း